ဒီနေ့ဘုန်းကြီးတို့2021ခုနှစ်ဇန်နဝါရီလ10ရက်ညနေ9:00နာရီချိန်ပေါ့ဒီနေ့အမတ်85ထေရဝါဒဓမ္မကမ္မဋ္ဌာန်းလမ်းစဉ်ပိုင်း85သဘောတရားရေးပိုင်းဓမ္မနုပဒနာပိုင်းပေါ့ဗျာဓမ္မနုပဒနာပိုင်းမှာခန္ဓာ၅ပါးနဲ့ပတ်သက်ပြီးတော့ပြောတယ်ပြောတော့ ဒီရှင်အနန္ဒာလည်းဒီခန္ဓာ၅ပါးပေါ်မှာပဲရှုမှတ်ပြီးတော့သောတာပန်ဖြစ်တာကိုပြောပြီးသွားပါတယ်အခုအဲဒီရှင်အနန္ဒာသောတာပန်ဖြစ်သွားပြီးနောက်ပိုင်းတဲ့90လောက်မှာဘုရားရှင်ရဲ့ဝေယဝစာပေါ့လောက်တဲ့ဥပထာကခေါ်တော့ဒီဝေယဝစာတာဝတရားတွေစပြီး ထမ်းဆောင်ခဲ့ပါအသက်50ကျော်အဲ့ရနှစ်ပေါင်း25နှစ်လောက်ထမ်းဆောင်ခဲ့အဲ့ထမ်းဆောင်လာရင်လည်းရှင်အနန္ဒာသူဆောင်သွားတဲ့တရားတွေပေါ့အများကြီးပဲဘုရားဟောတဲ့တရားတွေကိုသူကဘုရားနဲ့ဓာတ်ရိုက်နာခဲ့ရရှိတယ်မနာခဲ့ရရင်လည်းဘုရားရှင်ကသူကဟိုရောက်စဥပထာကလုံမယ်ဆိုတော့တောင်းစုတွေတောင်းခဲ့တာရှိတယ်သူမြတ်ကွယ်မှာဟောခဲ့ရင်ပြန်ဟောပေးဖို့ အဲကြောင့်မြတ်စွာဟောထားတဲ့တရားတွေရှေးအနန္ဒအကုန်လုံးဆောင်ထားနိုင်တယ်သူကိုယ်တိုင်ပြောသွားတာရှိတယ်။ဘာပြောသွားလဲဆိုတော့သူကဘုရားရဲ့တရားတော်တွေကိုဆောင်ထားတာဓမ္မခန္ဓာပေါင်း7400တောင်ရှိမှာဒါကြောင့်ဘုန်းကြီးတို့ဗမာလူမျိုးတွေကတော်တော်များများသိပါဓမ္မခန္ဓာပေါင်း7400တောင်ရှိတယ်ဆိုဒါတွေကိုသူနှုတ်တိုက်ဆောင်တာအများတန်းလဲကျိုးတယ်နော်ဆင်ញင်စဉ်းစားတယ်အနယ်တွေပဲသိတယ် အဲ့လောက်ထိကျွမ်းကျင်အဲ့ဒါသူကဘယ်ပုဂ္ဂိုလ်ကနေဘလောက်ဆောင်ထားကြရလဲသူကိုယ်တိုင်မိန့်ခဲ့တယ်မြတ်စွာဘုရားထံကနေပြီးတော့ဓမ္မကနာဘော8200သင်ယူခဲ့တယ်နာယူခဲ့တယ်ရှင်သာရိပုတ္တရာစာရည်တဲ့မထေမြတ်တို့ထံမှာဓမ္မခန္ဓာ2000သင်ယူခဲ့တယ်အဲ့ဒီလောက်ထိတော်တယ်ပေါ့ဗျာ ဒီပရိကသုံးပုံနဲ့ပတ်သက်ရင်တော့ဒါရှင်အနန္ဒာနဲ့ရှင်အနန္ဒာသာလုံးတဲ့ပုဂ္ဂိုလ်မရှိပါဘူးနော်စာမသူတဲ့တတ်တဲ့ပုဂ္ဂိုလ်မရှိဘူးပေါ့ဗျာနော်စာတတ်ခြင်းရောအကျိုးကျေးဇူးလေးရဖို့ဒါလေးခွန်ကြီးဆက်ပြောချင်ပါတယ်။နော်ခွန်ကြီးတို့ဘုရားပရိနိဗ္ဗာန်ဆံပြန်နောက်ပိုင်းပေါ့နော်။သုံးလလောက်နေတော့တန်ခါရဏတင်တဲ့တန်ခါရဏတင်တဲ့ဆိုတော့ဘုရားရှင်ဟောတဲ့တရားတွေကို ပြန်ပြီးတော့မာမန်တုတ်တင်ဒီဖြတ်ဒီဖြတ်ပြီးဒုက္ခကနာနဲ့သူဟောတယ်ဒီတော့ကပဲဟောခဲ့လေဘယ်သူကြောင့်ပြဟောခဲ့လဲစာရီလို့ပေါ့လေခုဘုန်းကြီးတို့ဆတ္တတန်ခနာ မေးဖြေတဲ့ကြားဥပါလိမ့်မယ်အဲ့ဒီတိုင်းပဲသုတ်တင်တိဖြာပြီးတော့မှတ်တမ်းတွေတင်ခဲ့ကြတယ်ပြီးတော့စူပေါင်းရွတ်ဆိုခဲ့ကြတယ်အဲ့ဒီတန်ခါနာတင်ပွဲပထမဆုံးချိန်တန်ခါနာတင်ပွဲမှာရှင်အနန္ဒသောတာပန်မဖြစ်သေးသောတာပန်မဖြစ်သေးတယ်ပဲရဟန္တာမဖြစ်သေးဘူး အဲ့ဒီမှာရှင်မဂတ္တဝရှင်မြတ်ကြီးတကယ်ကိုဣတိရေရတဲ့ပုဂ္ဂိုလ်တွေဇံမင်းရင်ရတဲ့ပုဂ္ဂိုလ်တွေသံဃာ900မှာ499ပါပေါ့အဲ့ဒါတော့တကယ်ပုဂ္ဂိုလ်ကြီးသူကမရွေးဘဲနဲ့နေတာရှင်အနန္ဒာရှင်အနန္ဒာမရွေးလို့လည်းမဖြစ်ဘူးရွေးပြန်တော့လဲသူကဒါတမညာဖွညာမရသေးဘူးပြီးကသုံးဖို့အကုန်လုံးသိတာဆောင်းတာဆိုသူတို့ဘာပဲရှိတယ် လောလောဆယ်အနေနဲ့အဲ့ဒါတော့သူမသူ့မရွေးလည်းမဖြစ်ရွေးအောင်ကလည်းရဟနာမဖြစ်သေးလို့ရွေးခတ်တော့ပေါ့ရွေးခတ်တော့ဒီတိုင်းထားတယ်အဲ့မဲ့တန်ဃာတွေကနေပြီးတောင်းဆုံလို့ရွေးချယ်လိုက်တယ်ရွေးချယ်ပေမဲ့လို့လည်းရှာနာအချိန်မှာသောတာပန်မဖြစ်တော့ဘူးဖြစ်သေးတယ်အဲ့အချိန်မှာအတန်ကြာတဲ့ရှင်မြတ်ကြီးတွေကလည်းအေးတို့ဒီမှာတော့ကိရိတာအနာရတဲ့ပုံကို ရှိနေသေးတယ်ရှိနေသေးတယ်ဒီလိုပြောကြတော့အဓိကတော့သူရဟန်းကိစ္စများများပြီးတော့အထောက်အောင် တိုက်တွန်းလို့တဲ့သဘောအဲဒီမှာရှင်အနန္ဒစဉ်းစားတယ်ဒီတန်ဃာတွေလည်းငါးပါးပဲရတ္တမညာဖွညာမရသေးတာပဲဉာဏ်မထင်မြတ်တဲ့အကုန်လုံးကိရိတာကုန်ဖတ်တဲ့ပုံငါးပါးပဲဒါငါ့ကိုရည်ရွယ်ပြောတာပဲအဲဒီမှာသူတန်ဃာနာမတိန်နေရဟနာဖြစ်အောင်ကြိုးစားပြီးအထောက်တာပဲဟိုဆိုတော့မနေ့ကတန်ဃာနာတင်တော့မယ်ဒီနေ့ညမှာတညလုံးအထောက်တာညတကောင်ရောကြော်သည်ထီပေါ့နော်ဈဉံသွားလိုက်ထိုင်လိုက်ရှုမှတ်လိုက် မျိုးစုံပါရှုမှတ်တယ်။ဒါပေမဲ့တရားလူတရားမကမရဘူးဗျာ။နော်တိတ်တိတ်လိုချင်အောင်လိုချင်လို့အကြည့်တော့လည်းမရဘူးဗျာ။အဲ့လိုဖြစ်တယ်။အဲ့တော့ရှင်နနာစဉ်းစားတယ်။ဘာစဉ်းစားလဲဆိုဒီသူကစဉ်းစားဖို့စဉ်းစားနေဘုရားဟောတရားတွေအများကြီးသိထားတော့သူမသိတဲ့တရားမရှိတော့။ဒီတရားမရမှုကိုသူ့ကိုယ်သူပြန်လဲသုံးသပ်တဲ့စဉ်းစားတဲ့ဆင်ញံတယ်ပေါ့ ဒါနဲ့ပတ်သက်ခွင့်ရပါပြောရင်လည်းတချို့တချို့ကထင်တတ်တယ်ပေါ့အာရှင်များတို့ကခုနစာခန်းနေလို့စာခန်းနေလို့တရားယူမရနိုင်တာဒီလိုထင်တတ်တယ်ဘုန်းကြီးတွေအလိုဝေဖန်သုံးသပ်တာတွေပြောတတ်တယ်ပေါ့အဲ့လိုမဟုတ်ဘူးเนาะဒီမှာရှင်အနန္ဒာတော့စာတတ်တဲ့ပုဂ္ဂိုလ်ဘုန်းကြီးတို့မရှိပါဘူးနော်စာတတ်တော့ပညာတတ်တော့သူဖြည့်နေရတယ်ဝေဖန်စဉ်းစားတတ်တယ်အခုဘုန်းကြီးတို့ဒီတရားတွေပါလေစနစ်တကျသင်ထားရင်လည်းပဲကိုအမှားမှန်လေးတွေဝေဖန်သုံးသပ်နိုင်တာပေါ့ ခါတလေကိုယ့်ကိုအမှန်ထင်ခဲ့တာတွေကတကယ်တကယ်ဟိုစာနဲ့ပင်နဲ့ဟောပြီးပြောပြီးနားထောင်ပြီးဆိုတော့ကလွဲနေရတယ်အများကြီးရှိတယ်။အဲဒီခါကျကိုယ့်ကိုလမ်းကြောင်းပြန်တဲ့လို့ရတော့ဘောနော်ဒီမှာကြည့်လိုက်ရှေ့အနန္ဒအဲ့လိုပဲစာမမခံပါဘူးနော်။သူကြင်ကြအထုတ်တာတွေပြန်သုံးသပ်လိုက်တယ်။သကောင်းကြောသွားပြီးမနဲ့မိုးလင်းကနေပြီးငါဘာကြောင့်တရားတို့မရသလဲဒါကိုပြန်ဆင်ញံသုံးသပ်တာ သုံးသတ်တော့မြတ်စွာဘုရားမိန့်တိုင်းစကားလေးလည်းပြန်တရိရလို့လို့จิตာအနန္တသင်မှာပါမီများစွာရှိတယ်ကမ္မတာအတွေလင်းမြန်စွာမညာဖွင့်အရဟတမညာဖွင့်ညာရလိမ့်မယ်ဒီစကားမိန့်ထားတာဒီတော့ဘုရားရှင်တို့ရဲ့စကားဟာမယုတ်ထုံးစံမရှိဘူးငါတခုခုလုံးနေလို့ပိုးနေလို့ဆိုဒါပြန်လဲသုံးသတ်တော့ပေါ့အဲ့မှာသူကလိုချင်မှုတွေပြင်းထန်နေတာဟုတ်နဲ့ပြန်မယ်သူကသံဃာနာတင်တော့မှာဆိုတော့ဒီအတွင်းမှာသူကရန်ကိစ္စပြီးကျင်တော့ အပြင်းထန်တဲ့ဝိရိယတွေလွန်ကဲနေဝိရိယလွန်ကဲတော့ဗာပြတမာရီအားနေတာပေါ့ဗျာထုံစံတိုင်းပေါ့တမာရီအားနေတော့ဝိရိယလွန်ကဲတမာရီအားနေဗာပြစိတ်တွေပြန်နေတော့အတွေးတွေဝင်တာပေါ့ဩရိဇဖြစ်တော့တမာရီအားနေအားနေတော့လေရံကိစ္စမဖြစ်မပြီးမြောက်ဘူးပေါ့ဒီတော့ဘာလို့ ਆ လဲဝိရိယနဲ့တမာရီညီမြောက်တော့ပထမဇင်းရရှောင်မှတ်နေတာအဲခိတ္တခဏနားယူပြီးအထုတ်ဖို့အတွက်အိယာကရင်မောပေါ့လေ ခဏတင်ပလဲလေးနားယူပြီးအထုတ်မယ်ဆိုတဲ့အနေနဲ့တင်ပလဲလေးခရင်ပေါ်ထိုင်လိုက်တယ်ထိုင်လိုက်ပြီးတော့ကကြဆောင်းပြီးလှည့်လိုက်တယ်လှည့်တဲ့အခါမှာသူကတရားနဲ့ရှုမှတ်ပြီးလှည့်တယ်ဗျခြေတော်ကလည်းကြားမြင်ပေါ်အကြွခေါင်းကလည်းခေါင်းပေါ်မရောက်သေးဘူးအဲ့ဒီဈာကာလလေးမှာရဟန္တာဖြစ်တာသူကရဟန္တာဖြစ်တာတဲ့ထူးဆန်းဖြစ်တာအဲ့ဒီမှာတော့သူကကာယကတာတတိလို့ပြောလို့ရတာပေါ့နော် ကာကရတတိဆိုတာကျောင်းပေါ်ဘုန်းကြီးတို့ဒီသတိပဋ္ဌာန်တော့မှာ ပါခဲ့တဲ့ဒီတွေကတခုခုလည်းဖြတ်နိုင်တာပေါ့လေ။ဟောအနာဘာနာတတိလည်းဖြတ်နိုင်တာပဲ။သူတို့လိုပုံပေါ်တော့ဆောင်းပင်ရှင်တွေရပြီးတော့ပညာဖွညာကုသွားလည်းဖြစ်နိုင်တာပဲ။ဒီဇံပင်ရှင်တွေရပြီးဉာဏ်နဲ့ဣရိယာပုတ်၄ပါးရှုမှတ်ရင်းနဲ့လည်းပါမှာပဲ။ဒီမှာကာကရတတိဆိုအဲ့ဒီဟာတွေအကုန်ပါတယ် ကာနုပဒနာပိုင်း14မျိုးလုံးဟာဒါကာကာကရတတိကမ္မထံကာကရတတိတော့ကြတော့အဲ့ဒီ14မျိုးလုံးပြန်ပြောသွားတယ်ပြီးတော့အသေးစိတ်မူရာတွေရှုမှတ်တာတွေပါတယ်ဒီထဲမှာနောက်ဓကမ္မထံပါတယ်32ခုဓကပါရှင်အာသူပါတေအာသူပါပါတယ်ဒါတွေကတော့အကုန်လုံးဆင်ញံနှလုံးသွင်းတာလည်းဖြစ်နိုင်ပါတယ်သူတို့လိုပုံကဉာဏ်ပညာလည်းထက်မြက်တဲ့ခါကျနော်အဲ့လို ရှုမှရင်လည်းနော်ခေါင်းကလည်း ခေါင်းပေါ်မြမရောက်သေးဘူးခြေတော်ကလည်းအလွတ်ဣရိယာပုတ်၄ပါးလုံးကလွတ်ပြီးတဲ့ရဟနာဖြစ်တဲ့ပုဂ္ဂိုလ်ရှင်အနန္ဒပဲအဲ့မှာကြည်လိုက်ပြဒါပညာတတ်လို့ကိုယ့်ရဲ့ဖြစ်နေရတဲ့ကျင့်တာတွေအမှားမှဝေဖန်သုံးသပ်နိုင်တာဝေဖန်သုံးသပ်ပြီးဆက်ကျင့်တဲ့ခါကျတော့ဘာဖြစ်လဲအရိယာအရတ္တမညာဖုန်ညာရသွားရဟနာဖြစ်သွားတော့နော်အဲတော့ရှင်အနန္ဒရဟနာဖြစ်တာဘုရားပရိနိဗ္ဗာန်စာမီ၃လကျော်ပါပြီတတ်တော်80မှာရဟနာဖြစ်တာ သက်တော်120နဲ့အဲ့ဒီပွဲမှာသံဃာတင်တဲ့ခါကျသူကရိုးရိုးမကြွအောင်ဒါတွေအကုန်လုံးဆုံလောက်ပြီးဆုံးမသူခင်းတဲ့နေရာကြီးကနေအဲ့မှာဇံပင်ညင်ရလို့ဟောက်ကမြေကြီးကဖောက်ခွဲပြီးသူ့နေရာကိုတတ်ထိုင်တယ်အဲ့မှာရှင်ရှင်မကတ္တဝရှင်မြတ်ကြီးကဟောမြတ်စွာဘုရားတာရှင်ချီကျူးမှာပဲသူသူမြတ်စွာဘုရားရဲ့ကိုယ်စားချီကျူးကောင်းချီးပေးပါတယ်ရှင်အနန္ဒာနော်ပြီးတော့ အဲ့မှာဇံဘိညင်သူကဖောက်ထွက်သွားတယ်ဆိုတော့ဇံဘိညင်တွေလည်းရထားသွားရှိတော့အဲ့ဒါမှတ်ထားပါအဲ့ဒီလိုနဲ့သူဟာတက်တော်120ထိအောင်သတင်းသုံးသွားပါနဲ့တော့120တိုင်အောင်ဘာတွေလောက်တော့တရားတွေဟောတယ်တရားတွေပြတယ်ဓမ္မတာဝန်တွေကိုစွန့်စွန့်ဓမ္မထမ်းဆောင်သွားတဲ့အရှင်မြတ်ပါပရိယပိုင်မကြည့်မလားပရိပတ်ပိုင်မကြည့်မလားအကြာကြီးပဲနော် တဲ့80နောက်ပိုင်းမှာဆွမ်းဆွမ်းတမန်လောက်သွားသူကယဟနာဖြစ်တာလဲထူးထူးဆန်းဆန်းဖြစ်တယ်လို့ပရိနိဗ္ဗာန်ဆံတော့လဲသူကထူးထူးဆန်းဆန်းမြတ်သူများနဲ့မတူဘူးပရိနိဗ္ဗာန်ဆံပုံလေးနဲ့ဒီဟာလေးလည်းပြောအောင်နောက်ဆုံးချိန်မှာကြတော့ဗာလဲတော့ကောတိကာမရွာတဲ့သူတို့ရောဟိနေမြစ်ပေါ့ဗျာသူတို့တာဝန်မြေရောဟိနေမြစ်အမည်အကြောင်းပြုပြီးတော့ပြဿနာ တက်ခဲ့တာရှိတော့အဲဒီရောဟိနေမြစ်အနီးမြစ်ကမ်းဘေး ဒီကမ်းဘေးမှာဟိုဘက်ကတရွာဒီဘက်ကတရွာဒီနေရွာလုံးကအရှင်မြောက်ကိုဝယ်ကြတယ်ကြီးညိုကြတယ်ဟိုကြီးဝင်ငယ်ကိုပြုစုကြတယ်နောက်ဆုံးအသက်120မိလာတဲ့ခါကျဟိုဘက်ကကလူတွေကလည်းသူတို့ရွာကိုပြိမာ ပြုစီခြင်းလဲဒီဘက်ကလူတွေလည်းဒီဘက်ရွာကိုပြိမာ ပြုလျှောက်ထားကြတာပေါ့အဲ့တော့ရှင်မြတ်ကနှစ်ဘက်လုံးနဲ့ရင်းနေနှစ်ဘက်လုံးကိုကြည်ညိုနေတဲ့ပုံကိုဆိုပဲမြည်ရဲ့အလဲကောင်ကောင်းငင်ရမှာပြိမာဆံပါတယ် ရှင်မြတ်ဟာကောင်းကောင်းငင်မှာဟုတ်လားရှင်မြတ်ရဟန္တာဖြစ်တယ်လို့ရဟန္တာဖြစ်တဲ့ကထူဆန်းတယ်လို့ပြိဋိဘာဆန္ဒလည်းအမှန်ထူဆန်းပါတယ်ကောင်းငင်ရမှာပြိဋိဘာဆန္ဒနဲ့ကောင်းငင်မှာမှာပဲခန္ဓာကိုယ်ကြီးတေဇောတာမိတွေလောင်ကျွမ်းပြီးတော့အဲ့မှာမိတွေလောင်ကျွမ်းယောဂလိုက်ရေရိုးတဲ့အရိုးတော်ဓာတ်တွေကဟိုဘက်တစ်ချမ်းဟိုဘက်ရွာတစ်ချမ်းဒီဘက်ပဲတစ်ချမ်းအဲ့လိုကြတော့ဒါတော့အရှင်မြတ်ရဲ့ဝိပဿနာတရားဆုံးသွားတဲ့ အနေထားကိုပြောပြတာပါနော်အဲတော့ရှင်အနန္ဒကြောင့်ဒီလောက်နဲ့သုံးနာထားရအောင်နော်ဒါဆိုရင်တော့ဘုန်းကြီးတို့ခန္ဓာ၅ပါးရှုမှတ်တဲ့နေ့ပြီးသွားပြီဒီနေ့ဗာဆက်ပြောခြင်းလဲအာယနာရှုပတ်တဲ့နေ့ကိုဘုန်းကြီးတို့ဆက်ပြောကြရအောင်အာယနာအကြောင်းပြောရင်အာယနာဆိုတော့ဘာလဲဒါလေးတွေနော်ဘုန်းကြီးတို့ဒီ ဓမ္မယရဏကိုရှုမှတ်တဲ့နည်းမှာဘုရားဟောတာလေးတပြန်မှတ်ထားအောင်နော်နံပါတ်1ကပါလေနိဝေနရှုမှတ်တဲ့နည်းနံပါတ်2ကခန္ဓာ၅ပါးရှုမှတ်တဲ့နည်းနံပါတ်3ကအာယနာ12ပါးရှုမှတ်တဲ့နည်းဒါဝမိတ်အဲ့မှာအာယရဏဆိုတာဘာပြောရလဲအာယနာဆိုတာအကြောင်းဟောအကြောင်းဆိုတဲ့အဓိပ္ပာယ်ရှိအာယနာဆိုတာဘာလဲဆိုရင်စိတ်စိတ်တိတ်တွေဖြစ်ကြောင်းကိုအာယနာ ဒီအာရဏဖြစ်ရှိမှ စိတ်တို့စေတသိက်တို့ဖြစ်တယ်နော်စိတ်စီရဖြစ်ကြောင်းဆိုဘာလဲဆိုဓာရနဲ့အာယုံပဲအဲ့မှာကြည်လိုက်အာရဏဆိုမှာရှေ့ကဓာရဆိုတော့ဒီဓာရ6ပါးဆိုတော်တော်များများသိပါတယ်မျက်စိနားလျာကိုယ်စိတ်အာယုံ6ပါးအစင်းအတန်အနာအယတာအတွေ့အထိကြံတွေးစရာပေါ့ဒီဟာတွေအကြောင်းပြုပြီးတော့အာရဏဆိုဖြစ်နော် ဒီတော့စိတ်စေတသိက်ဖြစ်ကြောင်းဆိုတာဓာရနဲ့အာယုံပဲဒီလိုမှတ်ထားတယ်နော်ဟိုမှာရှေ့ကသကုဓာရဆိုမျက်စိအကြည်ဓာလေးမျက်စိအကြည်ယုံလေးခေါ်တယ်အဲ့ဒီမျက်စိကြည်ယုံလေးကလည်းကောင်းပါလေအခုဘုန်းကြီးကိုမြင်မယ်ဘုန်းကြီးနဲ့ဒီစာတွေမြင်မယ်ဆိုမျက်စိကြည်ယုံလေးရှိမှမြင်နိုင်တယ်မျက်စိကြည်ယုံမရှိရင်မျက်စိကကွယ်သွားမယ်ကန်းသွားမယ်မမြင်ဘူးရှေ့ကအစင်းတွေကလည်းရှိရတယ်ဟောဒီမှာစာတွေရိုက်ထားတယ်ဒါတွေကိုလည်းရှိရတော့ အဲ့ဒါလည်းမရှိရင်လည်းပဲဒီခုနစိတ်တရားဖြစ်မလားမျက်စိကြည်ယိုလေးနဲ့ဆင်းယူပါလိမ့်ပေါင်းလိုက်တဲ့ခါကျမြင်သိစိတ်တကယ်တကယ်ဖြစ်စင်ရတော့မြင်သိစိတ်တွေဖြစ်တော့ဟောဗျာဒီမှာတော့ဘုရားကအဲ့လိုဟောတာမို့ဒီမှာရှုခွင့်ရှု ဒါကြောင့်မျက်စိနဲ့ဆင်းအာယုန်တွေဟာမြင်သိစေဖြစ်ကြောင်းဖြစ်တဲ့အတွက်သက္ကုဒ္ဒရာကိုသက္ခိုင်နာခေါ်တယ်ရူပယုံယူပါယနာခေါ်တယ်အဲဒါကြောင့်အဲ့ဒီတရားတွေအာယနာလို့ခေါ်တယ်အမိကတော့တူတူပဲပေါ့ဗျာနော်ဓွာရကိုဒီနေရာမှာဓွာရနာအာယုံကိုဓွာရကိုသက္ခိုင်နာသက္ကုဒ္ဒရာသက္ခိုင်နာ ရူပယုံရူပယရဏအာယနာရလို့သုံးတယ်ပေါ့ဗျာ အောက်ကသောတာနာအကြည်ဓာတ်လေးနဲ့အတန်နာအကြည်ဓာတ်လေးကလည်းရှိမှနာကန်းနေမှကွဲနေမှသဘုန်းကြီးတို့ဒီသားမကြားနိုင်အတန်ကလည်းရှိမှဒီနှစ်ခုပေါင်းဆိုရင်ကြောင့်ဇာတိစိတ်တွေဖြစ်လာဒါကြောင့်မို့ဇာတိစိတ်ဖြစ်ခြင်းအကြောင်းကဘာလဲဆိုရင် သောတာတော်တာတတ္တာယသုံးဖို့တတ္တာယရဏဒီမှာအာယနာနဲ့ပေါင်းသောတာယရဏတတ္တာယရဏဒီလိုပြောရတာပေါ့ဗျာတတ္တာယပေါ့ အဲ့လိုပဲသူ့အတွဲနဲ့သူမှတ်ထားအောင်ပဲနှာခေါင်းအကြည်ဓာတ်နှာခေါင်းမှာနာရီတွေပိတ်နေပါဘာညာဆိုရင်တော့ဒါအနံ့မရဘူးပေါ့ဗျာအနံ့ရဲ့ဒီနှစ်ခုပေါင်းစုံလိုက်တဲ့အခါကျအနန္တိစိတ်တွေဖြစ်တာအဲတော့အနန္တိစိတ်တွေဖြစ်ဖို့အတွက်ဘာလို့လဲဆိုခန္ဓာ द्वार သုံးဖို့ခန္ဓာယတနာခန္ဓာယုံသုံးဖို့ခန္ဓာယတနာဒီအာယနာနှစ်ပါးလို့အဲဒီနှစ်ပါးသောအကြောင်းကြောင့်ခုနစိတ်တွေဖြစ်တယ်ဒီလိုမှတ်တာပါနော် နောက်ဇိန်ဝါဒရဆိုရှားအကြည့်တဲ့ရှားကကောင်းနေမှရှားကွဲနေမယ်အဖူးပေါင်းနေမယ်ဆိုရင်ဘာရသမှဖြစ်တော့စားရလည်းရှိမှဒီဒီကို ပေါင်းစုံလိုက်တဲ့အခါမှာစာတိစိတ်ဖြစ်တယ်ပေါ့ဗျာဒါကြောင့်စာတိစိတ်ဖြစ်စာတိစိတ်အစဉ်တန်းဖြစ်ဖို့တဲ့စာတိစိတ်တွေဖြစ်ဖို့အတွက်ဘာလို့လဲဆိုရှားကြည့်တာဇိန်ဝါဒရသုံးဖို့ဇိန်ဝါယရဏဒီမှာအာယနာဆိုဇိန်ဝါယရဏသုံးလိုက်မယ်ရာတာယရဏရာတာယော ဒီနှစ်ပါးသောအကြောင်းကြောင့်ဒီနှစ်ခုသောအကြောင်းကြောင့်ခုနကစာတိစိတ်ဖြစ်တယ်ကိုကြည်တာဒီကုလုံးကလည်းကြည်ယုံလေးကကောင်းမှနော်ကြည်ယုံလေးကောင်းမှထိတဲ့နေရာတို့တဲ့နေရာသိနိုင်တယ်ကြည်ယုံပျက်စီးနေဟိုနာယောဂတွေပဲဖြစ်နေဒီကိုကြည်ယုံကြီးပျက်စီးသွားမသိနိုင်နော်အတွေ့အထိတစ်ခုကလည်းလာထိမှအဲ့ဒီနှစ်ခုသောအကြောင်းကြောင့်တွေ့ထိသိစိတ်ဖြစ်တော့ဗျာ နော်တွေးတိစိတ်စင်တိုင်းဖြစ်ဖို့အတွက်ကိုကြည်ကကာယဓာရသုံးဖို့ကာယယရဏဖုဒ္ဓဘာယုံဖုဒ္ဓဘာယနာဒီအကြောင်းအကြောင်းကိုတွေးတိစိတ်စင်တိုင်းဖြစ်တယ်နော်မနောရာဒဓမ္မယုံနောရာဒကြဒီမှာတော့ဘဝင်စိတ်တင်ပေါ့ဗျာစိတ်တွေအကုန်လုံးကြီးဘဝင်စိတ်ထားပါတော့ဘဝင်စိတ်နဲ့ဓမ္မယုံမှာတော့ကြံ ဓမ္မယုံမှာတော့သူကတော့တိတိကျကျပြောရင်တော့အဘောကခုနသကုပတာရာသောတာပတာကာဏမစေဝကာယပတာရာဒီပတာရာ၅ပါးရူပံတရာကာဏနာကိုဖွတ်ထားပါအဲ့ဒီအရာကြီးကြံတဲ့ရုပ်ပြီးပြီးတော့နန္တရားဆိုတဲ့နေရာမှာဒီမှာတော့လောကီစိတ်စိတ်တိတ်တွေပေါ့ဗျာနိဗ္ဗာန်အဲ့ဒီတရားတွေဓမ္မယုံလို့ခေါ်တယ်မနောဝင်ကြီးမနောဘဝင်အကြည်တက်လေးမှာဒီကြံတွေးစရာအောင်နေပေါင်းစုံလာတဲ့အခါကျမနောဝိညာဉ်ဖြစ်တယ် ဒါကိုပြောပါတယ်ဗျအဲ့လိုမှတော့အဲ့တော့ဒီမှာဓာရ6ပါးဆိုအာယနာ6ပါးပဲအာယုံ6ပါးလည်းအာယနာအာယုံ6ပါးလည်းအာယနာ6ပါးပဲဓာရ6ပါးကိုဘုန်းကြီးတို့ကဣစ္ဆတိကာယနာခေါ်တယ်မျက်စိစက္ခာယနာသောတာယနာဒီထဲမှာတော့ဓာရရေးတာယောဂီတို့အကုန်လုံးစတင်တဲ့ပုံကိုယ်တွေမကြခဏကြားနေကြစကလုံးပဲဒါကိုဘုန်းကြီးတို့ပြောင်းလိုက်ရုံပဲစက္ခာယနာသောတာယနာ ခာနာယနာ စေဝါယနာကာယယနာမနာယနာဒီဘက်ကကြရူပါယနာတရယနာဂာဏယနာရတယနာဖုဒ္ဓပါယနာဓမ္မယနာဒီလိုပြောင်းလိုက်နော်အဲဒါရှေးကဓာရ6ပါးခန္ဓာကိုယ်မှာအတွင်းတဏ္ဍာမှာခန္ဓာကိုယ်အတွင်းမှာဖြစ်တဲ့အတွက်အရာအစ္စတိကယနာ6ပါးလို့ခေါ်တယ်ကိုယ်ခန္ဓာကိုယ်မှာရှိတဲ့အတွက်နော်ရှေးကသက္ခာယနာသောတာယနာဓာရ6ပါးကဒီတော့အစ္စတိကယနာကိုယ့်ရဲ့အတွင်းတဏ္ဍာမှာဖြစ်တဲ့ အာယနာတွေမှတ်ထားမယ်။ဉာဏ်နဲ့ဒီဘက်ကအာယုံ6ပါးဆိုတဲ့အာယနာတွေဟာကျတော့ကိုယ့်ရဲ့အပြင်းတဏ္ဍာမှာဖြစ်တဲ့ဗဟိရာယနာယရနာလို့ခေါ်တယ်နော်။အဲတော့ဣဇရိကယနာဒွါရ6ပါးဣဇရိကယနာအာယုံ6ပါးကိုဗာဟိရာယနာ အတွင်းအာယနာ အပြင်းအာယနာပါဗျာ။ပါဠိလိုသုံးတယ်။အဲတော့ဒီမှာဘုရားဆဟောတာသက္ကာယနာ သောတာယနာဂာနာယနာစေဝယနာ ကာယနာမနာယနာဒီလိုဟောတာပါဗျာအဲတော့အတွင်းကကိုအရင်ဟောတာဘာကြောင့်အတွင်းကကိုအရင်ဟောလဲခန္ဓာကိုယ်ကကျေစုများတဲ့အတွက်နော်အစ္ဆဒိကာယနာကိုအရင်ဆုံးဟောတယ်ပြီးမှအာယုံ6ပါးဆိုဗာဟိတယနာဟောတယ်ဒီလိုပေါ့နောက်တစ်ခုကျတော့ဗာပြောပြန်လဲဆိုတော့တခါအတွင်းအာယနာ6ပါးမှာလဲမျက်စိနားလျာကိုယ်စိတ်အဲဒီမှာစက္ခာယနာအရင်ဟောတယ် စက္ကနာဘာဖြစ်လို့စက္ကနာရင်ဟောလဲဆိုစက္ကနာရူပယုံယူပုံကမျက်မြင်ဖြစ်တဲ့အတွက်ထင်ရှားတယ်ဒါကြောင့်စက္ကနာရှေးဥစွာဟောတယ်နောက်စက္ကနာပြီးသောတာနာဟောပြန်တယ်အဲ့ဒီစက္ကနာတို့သောတာနာတို့ကြတော့သူအတ္တံပတ္တဂါယကယုတ်ဆိုတာသိညိုနည်းနည်းသင်ဖို့တော့ကောင်းတော့ဗျာအဲ့ဒီယုတ်ဖြစ် ဖြစ်တယ်လို့သောတာယနာနဲ့အတ္တပတ္တခါယအတ္တပတ္တခါကယုတ်ပဲအဲ့လိုအတ္တပတ္တခါကယုတ်ချင်းတူတဲ့အတွက်ဆက်ခါယနာပြီးသောတာယနာအတ္တပတ္တခါယနာယုတ်ဆိုဘာလဲဆိုဒီအာယုန်ကကိုယ်လာပြီးမထီဘူးမကတ်ဘူးမျက်စိကိုဒီဆင်းအောင်ကလာကတ်လိုက်ထိပါပဲမြင်တော့မလားအတန်ကလည်းကိုယ်နားရဲလာပြီးတော့ထိတာမဟုတ်ဘူးနော် အဲ့ဒီအရာလာသည်ဖြစ်စေမလာသည်ဖြစ်စေပေါ့လေသူကတော့ပြောတာတော့မိပဋ္ဌာန်သူမရောက်ဘဲနဲ့မငိကပ်ပဲနဲ့အဲ့ဒီအာယုံသာယူတယ်ဒါကြောင့်စက္ကနာသောတာနာနှစ်ပါးကိုတဲ့အတ္တအတ္တဂါဂယုတ်လို့ခေါ်တယ်ဆိုဒီလိုပြောတော့နောက်တစ်ခုကတော့အဓိပ္ပာယ်တစ်မျိုးပြောကြသေးတာပေါ့လေဒါစာသင်တဲ့အပိုင်းသဘောတရားရေးအပိုင်းဆိုတော့စုံအောင်ပြောရတော့ဒီမျက်စိနဲ့နာသောတာနဲ့စက္ခုနဲ့သောတာဟာ အလွန်ကောင်းမြတ်တဲ့ဘုရားရှင်အစင်းတော်ကိုမြင်နိုင်တယ်ဘုရားရှင်အတန်တော်ကြားနိုင်တယ်အဲ့ဒီလို မြင်နိုင်ကြားနိုင်ခြင်းကြောင့်ဒသနာနုဒိယဂုံသောနာနုဒိယဂုံ အတူတူပါမြင်နိုင်တာကိုဒသနာနုဒိယဂုံလို့ခေါ်တယ်ကြားနိုင်တာကိုသောနာနုဒိယဂုံလို့ခေါ်တယ်အဲ့ဒီလိုဂုံတွေနဲ့ပြည့်စုံတယ်အဲ့လိုဂုံတူ ရှိတဲ့အတွက်စကုနဲ့သောတာနှစ်ပါးအရင်ဆုံးခေါ်တယ်ဒီလိုမှတ်ထားဖို့ ပြီးတော့မှဂာနာစိန်ဝါကာယအဲ့ဒီ၃မျိုးဆက်ဟောတယ်တဲ့။ဘာကြောင့်မို့လဲသူတို့၃ယောက်သူတို့ယုတ်၃ခုကြတော့တံပတ်တကဟာယုတ်ထိကနေမှမြင်နိုင်တယ်ပေါ့နော်။အနတ်ဆိုလဲဒီစားစရာဆိုလဲဓမင်းပွဲရှေ့အနံ့ရမှဓမင်းပွဲခြာတယ်မတွေ့မိမစားရအနံ့ရှေ့ဥသာသိနိုင်တော့အနံ့ရတယ်။အဲ့ဒီသဘောမျိုးပါ။အဲ့တော့ ဒီကာဏတို့ဇိန်ဝါတို့ကာယတို့နှာခေါင်းအကြည်ဓာတ်တို့ရှားအကြည်ဓာတ်တို့ကိုယ်အကြည်ဓာတ်တို့ကသူတို့ထံကိုမရောက်ပဲထိမိကပ်မိမိမိတံထိမိကပ်မိတဲ့အာယုံကိုလာယူတယ်နှာခေါင်းပိတ်တာနားမရနိုင်ဘူးပါးစပ်ပိတ်တာနဲ့စားလို့မရဘူးကိုယ်လာမထိရင်လည်းသူတို့ကမသိနိုင်ဒါကြောင့်မို့တန်ပတ်တဲ့ခါယုံလို့ခေါ်တယ်ဒီတော့အဲ့ဒီသုံးခုထဲမှာဂာဏစိန်ဝါကာယ ခန္ဓာကအနတ်ကိုအာယုံယူနိုင်တယ်စိန်ဝါကအရသာကိုယူနိုင်တယ်ကာယကဒွိဋ္ဌိအဲ့ဒီသုံးခုထဲမှာအာယုံယူတဲ့အခါမှာအနတ်အာယုံယူမှုကပို့ပြီးတော့သိတယ်ပေါ့နော်ဓမင်းဘွဲရှိရချထားတယ်မစားသေးခလနာအနတ်နေရတယ်သူကပို့သိရဒါကြောင့်ခန္ဓာကိုရှိဥသာဟောတယ်အဲ့ဒီမှာထပ်ထပ်ပြီးထပ်ထပ်ဘယ်ဟာဘာကြောင့်ရှိဟောတယ်ဆိုဒါတွေဒါတွေထပ်ထပ်ရှင်းပြတာပေါ့ဗျာ နောက်ဂါနနဲ့စေဝါကျတော့ပရိသဝုဒိရုပ်ချင်းတူတဲ့အတွက်ကိုယ့်ရဲ့ဒစိတ္တိတေတာအဖြစ်ဖြင့်တူတဲ့အတွက်သူတို့ကဒီဂါနဂါနပြီးတော့စေဝါနဲ့ကာယကိုဆက်ဟောတယ်ဒါကိုပြောလို့ပဲကျန်နေပြီးတော့ကာယဆက်ဟောတယ်ဒါကတော့သူကဘာပြီးဘာဟောတယ်ဘာပြီးဘာဟောတယ်ဒါတွေဆက်ပြောတော့ဗောဗျာကာယပတာရာယောဂတကောလုံးပြန့်နှံ့တဲ့ရုပ်ဖြစ်တဲ့အတွက်ပြီးတော့စေဝါပြီးတော့ကာယဟောတယ် ရူပယုံစာရအာယုံ၅ပါးအစင်အတန်အနတ်အရာတာအတွေ့အထိနော်အဲ့ဒီအာယုံ၅ပါးကတော့ဒီမနာရဏဒီအာယုံ၅ပါးလို့အကုန်သိမ့်ယူနိုင်တဲ့အတွက်မနာရဏဟာဣဇတိကရဏ6ပါးတွေမှာနောက်ဆုံးဟောတယ်မနာရဏနဲ့ခုနကယူပါယုံတာအစင်ကိုလည်း သိနိုင်တယ်အနံကိုလည်းသိနိုင်တယ်အနံကိုလည်းသိနိုင်ရသာလည်းတွေ့သိနိုင်တယ်အတွေ့အထိလည်းသိနိုင်တယ်ဒါကြောင့်မို့နောက်ဆုံးဟောတယ်နောက်ဘာယိနာနောက်ဆုံးအာယု6ပါးဘာဟိရယနာ6ပါးကိုဘာလို့ဟောလဲဆိုတော့ဘာဟိရယနာကိုအစ္စဒိကယနာနဲ့အစင်သစ်ဖြစ်အောင်စီစဉ်တယ်စီစဉ်ထားတဲ့အတွက် ပြီးတော့ဘာဟိရယနာ6ပါးဆက်ဟောတယ်ပေါ့အစင်သစ်ဖြစ်ပုံကဆက်ခိုင်းတာရူပယုံ သောတာယနာသတာယုံခန္ဓာယနာနဲ့ခန္ဓာယုံဇေဝယနာနဲ့ရတာယုံကာယနာနဲ့ဖုဒ္ဓဘာယုံမနာယနာနဲ့ဓမ္မယုံအဲ့ဒီလိုအစဉ်သင့်ဖြစ်အောင်စီစဉ်ထားတာအဓိကတော့ဒီတော့ဟောအခုအာယနာ ဟောစဉ်ကတော့ဆတ်ဆက်ကတုတ်ကုန်နားလည်ထားမယ်နားလည်ဒါပို့ပြီးတော့ကောင်းပါနော်ဆတ်စကအတိုင်းမှတ်ထားမယ်နော်ကိုယ်ခန္ဓာကိုယ်မှာရှိတာကို မျက်စိနားလျာကိုမနောဘဝင်ကြည်စိတ်ဒီလိုလေးမှတ်ထားမယ်ဇခုကိုမျက်စိဒီမှာတော့ဓာရအစာ အာယနာပြောင်းမှရုံပဲနော်နော်အာယု6ပါးဒါလေးမှတ်ထားမယ်အစင်အတန်အနာအယတာအတွေ့အထိကြံတွေးစီဟာအဲ့ဒီနှစ်ခုပေါင်းစုံလာရင်ကြောင့်မျက်စိမှာအစင်ပေါင်းစုံတိုက်ဆိုင်လာရင် မြင်သိစိတ်ဖြစ်တယ်သကုဉ္ဉ္စိတ်ဖြစ်တယ်ပေါ့ ဒါလေးတွေနည်းနည်းသိထားမယ်ပြီးတော့အတန်နဲ့အတန်ကနှာခေါင်းအတန်နဲ့နားနဲ့ပေါင်းစုံတိုက်ဆိုင်လာရင်ဂျာတိစိတ်အနံ့နဲ့နှာခေါင်းပေါင်းစုံတိုက်ဆိုင်လာရင်အနံ့တိစိတ်စားစရာနဲ့ရှားကြည့်တာပေါင်းစုံတိုက်ဆိုင်လာရင်စာတိစိတ်ဒါမျိုးလေးမှတ်တာပြီးတော့အတွေ့အထိနဲ့ဒီကာယအကြည်ယုံလေးကိုယ်အကြည်ယုံလေးပေါင်းစုံတိုက်ဆိုင်လာရင်ပုထိတိစိတ်ပေါ့နော်ကာဝိညာဉ်စိတ် နော်ပြီးတဲ့အခါကျမနောဘဝင်အကြည်ဓာတ်လေးနဲ့ကြံတွေးစာပေါင်းစုံတိုင်းမနောဝิญဉ်စိတ်သူ့ရဲ့ဖြစ်စဉ်တွေဒါလေးမှတ်ထားနော်ဟိုကြတော့ဒီဟာတွေအကုန်မပြောတော့ဘူးဘုရားကအိမ်မှာလိုရင်းကြော်ပြောသွားတယ်ရှုမှတ်ရအောင်ဖြစ်စဉ်ကတော့ဒီတိုင်းမှမှတ်ထားဓာရနဲ့အာယုံပေါင်းစုံလာမယ်မမျက်စိအကြည်ဓာတ်နဲ့ဆင်းအောင်ပေါင်းမြင်သိစိတ်ဖြစ်မယ်အဲ့ဒီသုံးမျိုးပေါင်းစုံလာရင်သက္ခုတံပတ္တစေတသိက်အတွေ့ဖြစ်မယ် နာမစေတသိက်အတွေ့ပါဘူးလို့စိတ်အတွေ့ထိမဟုတ်အဲ့ဒီဖတ်တာကနေပြီးတော့ကောင်းတဲ့အာယုံတွေ့ထိပေမဲ့မကောင်းတဲ့အာယုံတွေ့ထိပေမဲ့ကောင်းတာလည်းမဟုတ်ဆိုးတာလည်းမဟုတ်အဲ့ဒီအာယုံတွေ့ထိပေမဲ့ဆိုရင်နောက်ကဝေဒနာဖြစ်တာပေါ့ကောင်းတဲ့အာယုံတွေ့ထိပေရင်ဒုက္ခဝေဒနာဖြစ်မယ်မကောင်းတဲ့အာယုံတွေ့ထိပေရင်ဒုက္ခဝေဒနာဖြစ်မယ်ကောင်းတာလည်းမဟုတ်ဆိုးတာလည်းမဟုတ်တာမန်တွေ့ထိပေရင်တော့ဥပ္ပခဝေဒနာဖြစ်တော့အဲ့ဒီဥပ္ပခဝေဒနာဝေဒနာနဲ့တစင်ပါပြတဏှာဖြစ်သွားတော့ ဒုက္ခဝေနာဖြစ်ဖြစ်ဒုက္ခဝေနာဖြစ်ဥပိ္ပခဝေနာဖြစ်နောက်ကဝေနာပြစ္ဆာတဏ္ဏဒါကိုဘုန်းကြီးတို့ဝေနာရှုမှတ်တဲ့ချိန်တုန်းကပြောခဲ့ပါတယ်ဝေနာကြောင့်တဏှာဖြစ်ပုံဒါလေးတွေကိုစိတ်ထဲမှာစွဲနေအောင်လုပ်ထားမယ်ဒါတွေတော့မကြခဏပြောနေတဲ့တရားတွေပဲနော်ပရိစ္ဆသဘောပါနဲ့တူတူပဲဟိုကပရိစ္ဆသဘောပါ12အင်္ဂါ12ပါးနဲ့ဟောတာဒီနေရာမှာကျတော့ဘုန်းကြီးတို့6ပါးနဲ့ပြောသွားတယ်ဓာရအာယုဝိညာဉ်ဖတ်တာဝေဒနာတဏှာ အကြောင်းအကျိုးဆက်ဆက်ဖြစ်ပေါ်နေပါနားနဲ့အတန်နော်ပေါင်းစုံတိုက်ဆိုင်ပြီးတဲ့အခါအခုဘုန်းကြီးသာနားထောင်နေကြတယ်ကိုနားလည်းကောင်းမယ်ဆိုဇာတိစိတ်ဖြစ်တော့အဲ့ဒီနားရဲ့အတန်ရဲ့ဇာတိစိတ်သုံးမျိုးပေါင်းစုံတဲ့ချိန်ဘုရားတော်ဒိဏ္ဍတဂရိဖတ်တော်လို့ခေါ်တယ်အဲ့ဒီမှာကြားတဲ့စေတသိက်အတွေ့အထိသောတာတန်ဖတ်တာဖြစ်တယ် နားမှာဒီစေတသိက်အတွေ့အထိပတ္တဖတ်တာတွေကကောင်းတာတွေ့ထိပေးမယ်ဆိုတော့ကကောင်းတဲ့ဒုက္ခဝေဒနာမကောင်းတာတွေ့ထိပေးဒုက္ခဝေဒနာကောင်းတာလည်းမို့ဆိုရင်တာမန်တွေ့ထိပေးဥပ္ပခဝေဒနာအဲ့ဒီဝေဒနာအနေတစင်ပါပြည့်လဲတဏှာဖြစ်သွားမှာဒုက္ခဝေဒနာကြောင့်လည်းတဏှာဖြစ်တယ်ဒုက္ခဝေဒနာကြောင့်တဏှာဖြစ်တယ်ဥပ္ပခဝေဒနာကြောင့်လည်းတဏှာဖြစ်တာနောက်နှာခေါင်း ကိုယ်နှကောင်းနဲ့အနတ်အာယုံပေါင်းစုံတိုက်ဆိုင်ပြီလားတခါကြဘုန်းကြီးတို့အနန္တိစေဖြစ်တယ်အဲ့ဒီသုံးမျိုးပေါင်းစုံတဲ့ချိန်ကဂါဏတဖတ်တာလို့ကစေတသိက်အတွေ့အထိနှကောင်းကကောင်းတဲ့အနံအာယုံလေးတွေ့ထိပေးလိုက်ရင်နောက်ကကောင်းတဲ့ခံဟိုဒီနံလေးကကောင်းလိုက်တာမကောင်းတဲ့အောင်တွေ့ထိပေးလိုက်ရင်ဟိုဒီနံညာဘာနာရင်မှမသိဘူးဟုတ်လားမသိရင်လည်းဒီဘုတ်ကိုပုတ်နေတာဘာညာဒီလိုဖြစ်တာဒါကမကောင်းတဲ့ဒုက္ခဝေဒနာခံစားတချို့ကြတာမန်တွေ့ထိ ပေးလိုက်တာလည်းရှိတယ်။တာမန်ဝေဒနာဥပ္ပခဝေဒနာ။အဲ့ဒီဝေဒနာကြောင့်မို့အနတ်ပေါ်အာယုံပေါ်မှာအာယုံပြုပြီးတော့ဃာဏတတဆိုဖြစ်တယ်။စားစရာနဲ့အရာသာရှာနဲ့အရာသာပေါင်းစုံတွေးထိပြလိုက်တဲ့ခါကျစာသိစိတ်ဖြစ်တဲ့စာသိစိတ်ကြောင့်မို့ဒီသုံးမျိုးပေါင်းစုံလာတဲ့ခါမှာစေတသိက်အတွေ့အထိ ရှာမှာစေတသိက်ဒိဋ္ဌိစေဝံတံပတ္တဖြစ်တယ်။စေဝံတံပတ္တလို့ခုနလိုမှတ်ထားမယ်။ကောင်းတာဒိဋ္ဌိပြင်မယ်မကောင်းတာဒိဋ္ဌိပြင်မယ်။တာမဒိဋ္ဌိဝေဒနာဝေဒနာနဲ့တဏှာယတတဏှာဖြစ်တယ်။အဲ့လိုပါပဲသူအတွဲနဲ့သူဒီလိုလေးမှတ်ထားမယ်နော်။အဲ့တော့ဒါကဆဆကတော့မူရင်းနော်။ဖះကကြတော့ဒီနေရာမှာခုနကဓာရမစုကို ပြန်ကြည့်မယ်။ဒီ ဝိညာဉ်တို့အဲ့ဓာတွေကိုကြော်ထားခဲ့တယ်ကြော်ထားပြီးတော့နောက်ပိုင်းဘာသွားပြောလဲကြော်ပြီးတော့တန်ရောစဉ်ဆိုတာစိတ်ဆိုတာလည်းကြော်ထားခဲ့တယ်နောက်ပြီးတော့ဖတ်တာဆိုလဲကြော်တာဝေဒနာအဲ့ဒီမှာဘာပြောလဲဆိုအဲ့ဒီစေတသိက်ထဲမှာဒီမှာတော့တဏှာလို့အဲ့ဒီတဏှာဘိုင်းမှာရောက်သွားတဲ့သဘောလည်းပြောလို့ရတော့ဗောလေနားလေးအောင်ပြောရရင်ဒီမျက်စိလေးနဲ့ဆင်းယူပါရင်တိုက်ဆိုင်လာတဲ့ကမှာအဲ့ဒီပုံမှာ သွားညှိလိုက်လို့ရင်တွေ့တာမှုတွေဖြစ်ရင်ဒါလောဘတန်ရောစဉ်ပေါ့ဒီတော့တန်ရောစဉ်အကြောင်းကိုဘုန်းကြီးတို့စပြောမယ်တန်ရောစဉ်တရားတော့အောက်နာအောက်ကိုအောက်မှာလည်းတန်ရောစဉ်တွေပါပါတယ်တန်ရောစဉ်ရဲ့အဓိပ္ပာယ်ကိုပြောမယ်နော်တန်ရောစဉ်ဆိုတော့ဘာလဲဆိုတော့လောကမှာတော့တန်ရောစဉ်ကျိုးတန်ရောစဉ်ကျိုးတယ်ဒီလိုပြောကြတယ်ပေါ့ဗျာတန်ရောစဉ်ကျိုးဆိုဘုန်းကြီးတို့ကများသောအားဖြင့်ကောင်းဟိုလောဘတန်ရောစဉ်ကျိုးလောက်ပဲသိတယ် ကေရတာဝစဉ်နဲ့အများကြီးပဲဒီမှာတာဝစဉ်10မျိုးရှိတယ်တာဝစဉ်ဂျိုးဆိုလောကမှာပြောတဲ့အတိုင်းပဲဂျိုးနဲ့ဂျိုးနဲ့ချီနှောင်ထားသလိုပဲသူဖြစ်နေတဲ့ပုံကိုယ်ကိုဒီတန်တရားဝုတ်ကဘဝနှောင်ရင်ကမလွတ်ရအောင်ချီနှောင်တတ်လို့ဖွဲ့တုတ်ထားတတ်လို့ဒါတန်ရောစဉ်လို့ခေါ်တယ်နော်ဥရိစဉ်မှာဒီတန်ရောစဉ်တွေအကြောင်းနောက်ပိုင်းမှာထပ်ခွဲတော့ဗျာအဲတော့ပထမဆုံးတန်ရောစဉ်ပါတန်ရောစဉ်ကိုဘုန်းကြီးတို့ အဘိဓမ္မာမှာအာတမျိုးပေါ့ဗျာသုတ်တာမှာတမျိုးဒါသင်ညိုသင်ပွေးရင်သိမှာပေါ့ဗျာအဲတော့ဘုန်းကြီးတို့ဒီမှာတော့နှစ်မျိုးလုံးပြောကြအောင်ပထမဆုံးအဘိဓမ္မာအနေနဲ့သုတ်တန်အနေနဲ့ပြောမယ်ပေါ့သင်ညိုတွေကလည်းသုတ်တန်ရင်စာပြောဘိဓမ္မာပဲဖြစ်ဖြစ်သုတ်တန်မှာပဲဖြစ်ဖြစ်တာရောစီ10ပါးပဲဟောပြသွားပါတယ်ဘိဓမ္မာသုတ်တန်မှာကြတော့ကာမရာဂတာရောစီအဲဒီမှာဘုန်းကြီးတို့အာယု၅ဝ တာဆွဲကကာမတန်ရောစဉ်ဆိုတာကာမရာတန်ရောစဉ်ကိုပြောပါတယ်နော်သုတ်တမှာကြတော့ဒီဘဝတွေကြထပ်ခွဲတယ်ကာမရာတန်ရောစဉ်ရူပရာတန်ရောစဉ်အရူပရာတန်ရောစဉ်ခုဒီထဲမှာပါတာကဘုန်းကြီးတို့ဒီကတော့ဒီဆောင်းဝေရေးထားတာကအဘိဓမ္မာကိုရည်ညွှန်းပြီးရေးထားတယ်ဒီမာသရိပတန်တုတ်ကလည်းအဲ့ဒါပဲပြောတာဒါပေမဲ့လို့နှစ်ခုလုံးနဲ့သက်ဆိုင်တော့ဘုန်းကြီးတို့နှစ်ခုလုံးပြောပါမယ်ပထမဆုံးသုတ်တန်လို့ပြောရရင် ကာမရာအတန်ရောစဉ်ဒါကတော့လောဘပဲရူပရာအတန်ရောစဉ်ရူပဘုံနှစ်သက်တာကာမဘုံနှစ်သက်တာကာမရူပဘုံကြီးတို့ကာမ၁၇ဘုံနှစ်သက်နေကာမရာအတန်ရောစဉ်ဒီလိုလည်းပြောလို့ရတယ်အာယုံ၅ပါးကိုဆွဲလန်းနှစ်သက်မြန်နိုးနေလဲကာမရာအတန်ရောစဉ်ဘုံတို့တာအာယုံအနာအာယုံအစိမ်းအာယုံတခုခုတော့နှစ်သက်မြန်နိုးနေကြတာပဲအဲ့ဒီပုံမှာနှစ်သက်မြန်နိုးရင်ဒါကာမရာအတန်ရောစဉ်တကယ်ကိုကောင်းရင်လောဘပေါ့ဗျာ အာယုပေါ်မှာနှစ်သက်မှုတွေ့တာမှုဖြစ်ခဲ့လို့ရှိရင်ကာမရာတန်ရောမှတ်တာအဲကာမရာတန်ရောစဉ်ဆိုတာအာယု၅ပါးတစ်ခုခုဆွဲလန်းနေတာကာမရာတန်ရောစဉ်လို့မှတ်ထားမယ်နောက်ဘဝရာကကာမရူပရာကတန်ရောစဉ်ကာမဘဝကိုတန်ဒီကာမဆရဘုံနှစ်သက်မြန်လို့လည်းကာမရာတန်ရောစဉ်မှတ်ပါရူပဘဝအရူပဘဝတွေနှစ်သက်ညံ့လို့နေလည်းပဲ ဒါလည်းတန်ရောစင်ပါပဲပြီးတကဒီမှာတော့ဘောဟသုံးပါးဘောဟတဆွဲကဘောဟတန်ရောစင်ဒီလိုရေးထားတာကာမဘောဟရူပဘောဟအရူပဘောဟအကုန်လုံးဆိုင်နေပေါ့ဗျာနောက်အမျက်ဒေါသဆေဆုကပိကတန်ရောစင်ဒီအာယုန်တွေတွေ့ကြုံလာတကဘာဖြစ်လဲစိတ်ဆိုးတာလို့စိတ်ပြက်တာလို့စိတ်ညစ်တာအဲ့လိုမျိုးဖြစ်နေဒါတွေထပ်တလဲလဲပြန်တွေးနေတာပဲဒေါသဖြစ်ပြီးပြန်ပြန်ပေါ်တယ်နော်ဘုန်းကြီးတို့ဟို လောဘတန်ရုံစဉ်ချီနှောင်ထားတယ်ထင်တော့မသားလေးသမီးလေးဒီနှစ်သက်မြန်တို့နေဟောတန်ရုံစဉ်ဒီလိုပဲထင်တော့မဟုတ်ဒေါသတန်ရုံစဉ်လည်းကြောက်ရှာကောင်းမြဲတမ်းပြန်ပြန်ပြန်ပြန်ပေါ်နေတာနော်အဲဒါကြောင့်အမြဲဒေါသစိတ်ဆိုးကပိကတန်ရုံစဉ်လို့မှတ်တာစိတ်ဆိုးစိတ်ပြတ်မဲ့ဆိုတာပိကတန်ရုံစဉ်ခေါ်တယ်နောက်မာနတန်ရုံစဉ်အဲဒီမှာအစဉ်တိုင်းပြောအောင်ပေါ့ဗျာမာနတန်ရုံစဉ်ဆိုတာဘာလဲဆိုတော့ကိုသိတယ်ကိုတတ်တယ် ကိုကိုရာတော်တယ်ကိုရာသိတယ်ကိုတတ်တယ်သူများထင်သေးတယ်မြင်သေးတယ်စကားပြောတဲ့ခါလဲတင်းတင်းမာမာပြောတယ်မာမာထန်ထန်ပြောတယ်ဒါမျိုးတွေပေါ့ဘုံညိုးလူဖြစ်တတ်တယ်ဒီမာနတန်နော်အဲ့လိုမျိုးသူများထင်မြင်သေးရဆက်ဆံနေပြောဆိုတယ်အဲ့လိုမျိုးတွေကမာနတန်ရောစေတယ်အဲ့တော့ကိုယ်တန်တော့မှမာနတန်ရောစေနေရှိနေနောက်ပြီးတော့ဒိဋ္ဌိတန်ရောစေဒိဋ္ဌိတန်ရောစေဆိုတော့ဒီယုတ်တရား နံတရားတွေပေါ်မှာရှိတဲ့ခန္ဓာကိုယ်ကြီးကိုဘုန်းကြီးတို့ဗာထင်လဲငါတို့ဘာယောက်ျားမိမှာထင်မှတ်တော့ဝင်အာဒါဥဂောတိတာကြီးပဲဒါပဇူကြီးပဲကိုကြီးရှင်ကြီးပဲစာကြီးလို့ပေါ့ဒါတော့မဆန္ဒကြီးပဲအဲဒါယုံနံတရားပေါ်မှာငါတို့ဘာယောက်ျားမိမှာထင်မှတ်ဆွဲလန်းနေတာကိုဆွဲယူထားတာကိုဒိဋ္ဌိတန်ရုံစဉ်လို့ခေါ်ပါတယ်အဝိသိကိစ္စတန်ရုံစဉ်တရားတွေပေါ်မှာတန်တရားဖြစ်တာမယုံတာပေါ့ဗျာလိုက်ဝေပန်ဆတ်စစ်ထောက် ကိုသိသည်များပေတာနဲ့လိုက်ထောင်းတယ်ဖះဘောမှာမယုံဘူးတရားဘောမှာမယုံတန်ခါဘောမှာမယုံဒါတွေကတော့တရားမယုံတဲ့ခါကျတော့ဖះလည်းမယုံတော့ဘူးပေါ့ဗျာတန်ခါလည်းမယုံတော့ဘူးပေါ့အတိတ်ခါဘုလည်းမယုံတော့တရားကိုယုံအောင် အသိဉာဏ်တရားအသိဉာဏ်ရအောင်အထောက်အနော်ဘုန်းကြီးတို့ဒီတရားသိဉာဏ်ရမှတရားယုံမှဖះမြင်မယ်တရားမြင်မှဖះမြင်မယ်တရားမြင်မှတန်ခါမြင်မယ်ဒါကြောင့်မို့ အဲဒီလိုတန်တရားရှိတဲ့သဘောမှန်သမျှဘုရားဘောမှာတန်တရားရှိမှတရားဘောမှာတန်တရားရှိမှသံဃာဘောမှာသီလတဲ့တန်တရားရှိမှဝိသေခိတတန်တရားကဘေးမှာလို့ဆိုရင်တော့16မျိုးလောက်ရှိတယ်ဒီတောက်တံလို့ဆို10မျိုးပေါ့ဗျာအကြောင်းကျိုးတရားတွေပေါ့တန်တရားဖြစ်တာရှေးဝနောက်ဝအစာရည်ဘဝတွေမှာတန်တရားဖြစ်ဒါဝိသေကိစ္စတန်ရောစင်ပဲနောက်သီလပရပရမတတန်ရောစင်ဆိုတာရှိသေးတယ် သူကသစ္စာမမြင်ဘူးနော်မဂ္ဂင်၈ပါးလမ်းစဉ်နဲ့မကျင့်တော့သစ္စာမမြင်ဘူးမသိဘူးသစ္စာမမြင်မနဲ့သစ္စာမသိတဲ့အကျင့်တွေချမ်းသာမဲ့ထင်မှတ်ပြီးတော့ဟိုပြင်းပြင်းထန်ထန်ကျင့်တာခွေးလိုကျင့်တာနွားလိုကျင့်တာအပူခံကျင့်တာအေးခံကျင့်တာပေါ့ဒါမျိုးကသီလပရပရမတတန်ရောစဉ်လို့ခေါ်တယ်။နောက်အိတ်တာတန်ရောစဉ်ဒါလည်းရှိသေးရဲ့နော်ကိုယ့်ရဲ့ဒါနေကကိုယ်စိတ်ထဲမှာ မကျေနပ်ဘူးအများအားဖြင့်နေတာပဲနော်အပြစ်တွေပဲပြောနေတာကိုယ့်ရဲ့သားမနာလို့ကိုယ့်ရဲ့သားကိုမနာလို့ခေါ်ဆိုရတာပဲကိုယ့်ရဲ့သားရင်ရုပ်ဆင်းသားမယ်ပညာသားမယ်ရည်ချင်းသားမယ်အာနာသားမယ်အစာရလို့ပေါ့စာရသားလုံးနဲ့ပုံကုန်များတွေ့နေအိတ်တာဖြစ်တတ်တယ်ဒါလည်းတော်တော်ကြောက်စရာကောင်းတယ်ဒီအိတ်တာညှိတွေ့ပေါ့နောက် ကိုလိုသူများကောင်းစားမိမှာဝန်တို့ကမေ့စရာကိုလိုမဖြစ်စင်ညာပါကိုလိုမတော်စင်တာကိုလိုရုံမလာစရာကိုလိုတရားသိညာမရစေချင်တာနော်ဟိုကတော့ကိုယ့်ရဲ့ตาလို့မကြိုက်တာဒါကြောင့်ကိုလိုမဖြစ်စေလို့လားဒါမေ့စရာတာယောစင်လို့ခေါ်ပါတယ်နောက်တစ်ခုကသစ္စာလေးတာပြောင်းပြန်ထင်ကမသိတာဝိဇ္ဇာတာယောစင်ဘုန်းကြီးကအဲ့ဒါတော့ပဲအင်းသစ္စာလေးပါ အမှန်တိုင်းမသိတာကို တုတ်တာတော်တော်များများဝိဇ္ဇာတန်ဒါပေမဲ့လို့အမှန်တိုင်းမသိအောင်နေမှာပြောင်းမြန်သိတယ်အမှန်ကိုအမှားသိတယ်သိတဲ့သိထိုက်တာမသိရင်ဒါဝိဇ္ဇာတော့မသိတဲ့မသိထိုက်တာကြသိတယ်ပြောင်းမြန်သိတော့ပဲအမှန်ကိုမသိဘူးအမှားကိုသိနေတယ်အမှန်ကိုမသိလားဝိဇ္ဇာတန်ကိုစင်မယ်အမှားတွေသိနေလားဝိဇ္ဇာတန်ကိုစင်မယ်နော်အမှန်ဆိုတာသစ္စာလေးပါးတရားကိုခေါ်ပါတယ်အဲ့ဒီဟာလေး မသိမြင်ဝိဇ္ဇာတန်ရုံစဉ်သစ္စာလေးပါ အမှန်ကိုမသိဘူးပြောင်းမြန်နေအမှားတွေလျှောက်သိတာပဲဝိဇ္ဇာတန်ရုံစဉ်ဒါကတော့ဘုန်းကြီးတို့ဟိုဆင်းရဲမှာမလို့ချင်းအောင်တာတာဤဆက်ပြပြီးတော့မှတန်ရုံစဉ်နောက်သုတ်တန်ထဲမှာကြွာချချက်လေးရှိတော့ဗျာသုတ်တန်ထဲကြတော့အဲဒါကခုနပြောခဲ့တာကြီးကပြီးတော့မှပေါ့လေအဲသုတ်တန်နေရာဒီထဲမှာဘုန်းကြီးပြောလိုက်တာအခုသုတ်တန်ပြီးတော့မှရင်ပြောမှသုတ်တန်ရင်ပြောရမယ် ဘိဓမ္မာနဲ့ကွာခြားချက်ကပြန်ပြောမယ်ဘိဓမ္မာနဲ့သုတ်တန်နဲ့ကြဘာကွာလဲဆိုတော့ကာမရာဂတာယောစဉ်အတူတူပဲတစ်ခုလုံးပါတယ်ဘိဓမ္မာမှာကြတော့ခုနကရူပရာဂဘဝတွေဘဝရာဂတာယောစဉ်လို့ဘိဓမ္မာပါတယ်ဟိုတုတ်တန်ကြတော့ရူပရာဂအရူပရာဂအဲ့လိုခွဲသွားတယ်ပေါ့ဗျာဒါမျိုးခွဲဒါမျိုးအတူတူပါပဲတရားကိုရောက်အောင်ရင် ကာမရာဂတာယောစဉ်လည်းလောဘပဲဘဝရာဂ ဆိုတာလည်းလောဘပဲရူပရာဂအရူပရာဂလည်းလောဘပဲတရားကိုကောက်ရအောင်အဲ့ဒါလိုမျိုးမှတ်တာပြီးတော့ဗာလေးတွေကွဲကွာသွားလေဆိုတော့ဉာဏမာနဒါတွေတူတယ်ဒိဋ္ဌိတူတယ်နော်ဝိသိကိစ္စတရားကိုရောက်ောက်တာတွေတူတယ်နော်ဗိဓမာမာကကြတော့အိတ်တမရှိယပါတယ်ဟိုသုတ်တမှာလည်းသုတ်တမှာကြတော့သူကအိတ်တမရှိယမပါဘူးပေါ့ဗျာ ဥဒိစ္စပါတယ်ပေါ့သုတ္တာဥဒိစ္စပုံပါလာတယ်ဒါပဲกว่าနော်ပြီးမှမှာကြတော့သုတ္တန်ဤရကြတော့ဘဝဣဒ္ဓမစ္စည်းယဒါတွေဖယ်ထားဉာဏ်နဲ့ဆက်ပါပေါ့ဗျာပြီးမှနိကြရူပတာကအရူပတာကဥဒိစ္စဖယ်ထားပေါ့ဒါပေမဲ့တရားကိုကောက်လိုက်တဲ့ခါကျရင်တော့ဒါတွေကတော့ဘုန်းကြီးတို့ကဒီပြီးမှသင်တဲ့စာသင်တဲ့သဘောမျိုးကုန်ပြောရတာပါတရားကိုရောက်ကောက်ရင်တော့ကိုယ်တဏ္ဍမှာလောဘဖြစ်မယ်ဒေါသဖြစ်မယ်ဒါတွေပါပဲ တာဝန်ကြီးအချင်းအချင်းချုပ်အနေနဲ့ပြောရင် လောဘဖြစ်မဲ့ဒေါသဖြစ်မဲ့မာနဖြစ်မဲ့ဒိဋ္ဌိဖြစ်မဲ့ဝိသေကစာဖြစ်မဲ့စိတ်တွေပြန်လည်မဥဒိစ္စဖြစ်မဲ့အိတ်တာမစ္စည်းဖြစ်မဲ့မောဟဖြစ်မဲ့အဲ့ဒါတရက်ကို၉မျိုးပေါ့ဗျာအဲ့ဒီ၉မျိုးခုနမျက်စိနဲ့ဓာရနဲ့အာယုံပေါင်းစုံလာတဲ့ခါကျဒီတန်ရောစဉ်တရက်ကို၉မျိုး ဖြစ်မယ်ဒါလေးပြောသွားနော်အဲ့တော့အဲ့ဒီတန်ရောစဉ်ထဲမှာ ဘုန်းကြီးတို့ပုရိသေတဏ္ဍာမှာဖြစ်တဲ့တန်ရောစဉ်ဒါမျိုးလေးတွေခွဲကြတယ်ပေါ့ဗျာအဲ့ဒီတန်ရောစဉ်ကိုပုရိသေမှာဖြစ်တဲ့တန်ရောစဉ်ကဘာတွေလဲဆိုတော့အောက်တန်ရောစဉ်ကျိုး၅ပါးပေါ့ဗျာအောက်တန်ရောစဉ်ဆိုတာဘာလဲဆိုကာမရာတန်ရောစဉ်အဲ့ဒီမှာပါတယ်ကပရိကတန်ရောစဉ်ပြီးတော့ဒိဋ္ဌိတို့ပြီးတော့သီလအဲအောက်တန်ရောစဉ်၅ပါးဆိုသီလပရပါရမရာတန်ရောစဉ်ဝိသိကိစ္စဝဗျာဒီထဲမှာပါပါတယ် အဲ့ဒါတွေကတော့ကာမရာဂတန်ရုံစဉ်ဖြစ်မယ်ပရိကတန်ရုံစဉ်ဖြစ်မယ်ဒိဋ္ဌိတန်ရုံစဉ်သီလပရပရမသတန်ရုံစဉ်ဝိသေကိစ္စတန်ရုံစဉ်အဲ့ဒီကျိုး၅ကြောင့်နော်အဲ့ဒီကျိုး၅ကြောင့်ကကာမဘုံမှာမှာဆက်သွယ်ထားတဲ့ချီနှောင်ထားတဲ့ကျိုးများဖြစ်တယ်ကာမရာကာမဂုဏ်လိုလားနှစ်သက်တယ်နော်နော်ဒီကာမရာဂလူတ္တမကင်းသမျှတော့ဘုန်းကြီးတို့ဗာပြည့်လဲဆို ဗြမပြည်ပြည်နေရပေမဲ့လို့လည်းဇန်အချိန်တွေပြတ်သွားရင်ဒီကာမနောင်ကျိုးတင်းမှုကြောင့်ဒီကာမဘုံမှာပြန်ဆင်းလိုက်ရောက်လာအဲ့ဒါကြောင့်မို့သူကတော့ပုရုဇဉ်တဏ္ဍာမှာခုနကျိုး၅ချောင်းဖြစ်တယ်လို့ဒီလိုမှတ်တာပေါ့ပရိကတန်ရောစေဗြမပြည်မှာညာဒေါသမဖြစ်တဲ့အတွက်ကာမဘုံကဖွဲ့ထားတဲ့ကာမဘုံမှာပဲဖြစ်တာပေါ့ဗျာဒိဋ္ဌိနဲ့ သီလပရပရမတဝိသိကစာကင်းတာသောတာပန်ဖြစ်တော့ဗျာဒီတော့ဒီတန်ရုပ်စင်မြကင်းပြီသောတာပန်ခုနကဒိဋ္ဌိမြဝိသိကစာသီလပရမနာဒါတွေမကင်းသမျှတော့သောတာပန်မဖြစ်သေးဘူးပေါ့ဗျာဒါအပေကြနိုင်တော့ဒါကြောင့်ကိုဒီကျိုးငါးကြောင်းကိုဩရံဘာခိယတန်ရုပ်စင်လို့ခေါ်တယ်ပါဠိလိုပေါ့ဗျာကာမဘုံ အောက်ကာမဘုံအတွက် ဖြစ်တဲ့တန်ရောစဉ်လို့ဆိုလိုတယ်အောက်ကာမ7ဘုံအတွက် ဖြစ်တဲ့တန်ရောစဉ်ကိုပါဠိလို ပြောတော့ဩရံဘာဂိယတန်ရောစဉ်တတိယပြအစ္စဒတန်ရောစဉ်ဒီလိုလည်းသုံးပါတယ်အထက်တက်ဗြဟ္မဘုံတွေအတွက်ဖြစ်တဲ့တန်ရောစဉ်တွေကတော့သူကတော့ဘာခေါ်လဲဆိုတော့ဥဒ္ဒံဘာဂိယတန်ရောစဉ်လို့ခေါ်ပါတယ်အဲ့ဒါတွေကတော့ဘာလဲဆိုတော့ဒိဋ္ဌိနဲ့ သီလပရဒိဋ္ဌိတန်ရုံနဲ့သီလပရပရမတတန်ရုံစင်ပေါ့ဗျာဝိသိကိတတန်ရုံစင်တို့ကဒါတော့သောတာပတိကပယ်လိုက်တယ်ကာမရာဂတန်ရုံစင်တို့ပိကတန်ရုံနာဂိုင်းဘက်ကပယ်တယ်ဒီလိုပယ်ပြီးဖြစ်ပေမဲ့လို့လေဒီအနာဂံတိုင်အောင်ဘုန်းကြီးတို့တန်တရားဘဝတွေကမလွတ်သေးဘူးဗျရူပရာဂရူပဘုံမှာတဏှိတဲ့နဲ့ရူပရာဂကြံတဲ့တချို့နာဂများကြအရူပဘုံကိုတဏှိတဲ့တဲ့အတွက်အရူပဘုံမှာလည်းဖြစ်နေသေးတယ် အဲတော့မာနတို့ဥဒိစ္စတို့ဝိဇ္ဇာတို့ကလည်းရှိနေသေးတယ်အဲ့ဒါတွေကတော့ဗြဟ္မာဘုံတန်အောင်ဆက်သွယ်ပြီးဖြစ်နေတဲ့အတွက်သူတို့ကတော့အဲ့ဒီကျိုးငါးချောင်းကိုတော့ဥဒ္ဒံပါကိယတန်ရောစဉ်လို့ခေါ်ပါတယ်အဲ့ဒီဥဒ္ဒံပါကိယအထက်ဗြဟ္မာဘုံအတွက်ဖြစ်တဲ့တန်ရောစဉ်လို့ခေါ်ပါတယ်အဲ့ဒီတန်ရောစဉ်တွေကတော့ဘုန်းကြီးတို့ယဟန္တာ ဖြစ်မှသာလေအကုန်လုံးဒီငါးချောင်းအကျွေးမဲ့ဖြတ်နိုင်မှာယဟန္တာမဖြစ်သေးဘူး ဒါတွေကတော့ရှိနေဦးမှာပဲအဲ့ဒီလိုလေးမှတ်ထားမယ်ပေါ့ဗျာဒီတော့ဒီမှာဘုသူတအနေနဲ့ပြောကြအောင်ယောဂဆိုတာကဘုန်းကြီးတို့တော်တော်များများသုံးတာတော့ဘုန်းကြီးတို့လူမျိုးတွေကတော့အာသောတရား၄ပါးတို့ဤဆိုတာမျိုးသုံးတာများတယ်အာသောတရားအာသောတရားတို့ယောဂတို့ဩဃတို့အတူတူပဲယောဂဆိုတာလေရှင်ဆက်ကတ်ထားတဲ့သဘောပဲ ကန္ဓာဆိုလည်းဖွဲ့ဆက်တာတန်ရောစဉ်နဲ့တုံနှောင်တာချီနှောင်တာသဘောသူတို့သုံးခုကအဓိပ္ပာယ်ကတူတရောင်ရောင်ဖြစ်နေပါဗျအဲ့ဒါလေးနည်းနည်းပြောချင်တော့ပေါ့ဘာဖြစ်လို့လဲဆိုတော့အဲ့ဒီသုံးမျိုးလုံးကယောဂပဲဖြစ်ယောဂ၄ပါးခန္ဓာတရားတွေတန်ရောစဉ်တရားတွေဒီတရားတွေအားလုံးကတော့ခွန်ကြီးတို့ဒီတန်တရားဝုကနေမလွတ်ရအောင်ပေါ့လေတမျိုးစီရှင်စပ်ဖွဲ့ထားလို့သဘောတူသလိုဖြစ်နေတော့ တော်တော်များများတော့ဩဃနဲ့ယောဂအထိပ္ပယ်တူတူပဲခန္ဓာ၄ပါးဒါတော့꿰တော့ပေါ့နော်။ဒါရောဇင်10ပါးဒီလောက်တော့꿰တော့။ဒါပေမဲ့သူတို့အရာအလုံးကတော့ဟိုဆင်းရဲတွေကမလွတ်အောင်ဖွဲ့နှောင်ချီနှောင်ထားတယ်ဖွဲ့ဆက်ထားတဲ့သဘောဆိုတူးနေတယ်။ဒါပေမဲ့လို့꿰ပြောင်းပြောတာတော့ဘယ်လိုပြောလဲဆိုအဝေးပုံဘွားတို့ဘယ်လောက်ဝေးတဲ့ပုံဘွားရောက်ရောက်ပေါ့နော် ကိုဒီဘုံကိုပြန်ရောက်လာကျိုးနဲ့ဆွဲထားသလိုပဲဆွဲချီဖွဲ့နှောင်ထားတဲ့သဘောတန်ရောစင်လို့ခေါ်တယ်။တန်ခွင်းချင်းဖွဲ့ဆက်ထားသလိုပဲသုတိနဲ့ပရိသန်နေပရိသန်နေသုတိအဲ့လိုယုံနာအပေါင်းကို ဖွဲ့ဆက်တတ်တဲ့သဘောကတော့ခန္ဓာလို့ခေါ်တယ်။စစ်ဆေးဖြင့်ကတ်ထားသလိုပဲဝိဆင်းရဒုက္ခတွေမိမိ မိမိမှီးနေတဲ့ဖြစ်နေတဲ့တ attva တွေကိုရှင်စကတ်ထားတဲ့သဘောဟာယောဂမြည်တယ်လို့ဒီလိုစာပေကျမ်းကများများခွဲပြကြတယ်ပေါ့ဗျာအဲ့ဒီလောက်ပဲမှတ်ထားပေါ့ဗျာအဲပြီးတဲ့အခါမှာဘုန်းကြီးဘာပြောကြလဲဆိုတော့ဒီရှုမှတ်တဲ့နီးလေးပေါ့နည်းနည်းလေးဘုန်းကြီးတို့ဒီနေ့သိထားမယ်ဒီအာယနာရှုမှတ်တဲ့နီးကဘာလဲဆိုမျက်စိအကြည်ဓာတ်လေးနဲ့အကြည်ယုတ်လေးနဲ့အဆင်းယူပါလေး ရူပါယုံတွေပေါင်းစုံတိုက်ဆိုင်မိလာတဲ့ကမှာဖះဘာကြော်ပြောလိုက်လဲခုနစိတ်တွေပါကြော်ပြီးတန်ရောစင်လို့တန်ပြောင်းသွားနော်အောက်မှာရှုမှတ်တဲ့နီလေးရေးထားတာရှိအောက်ကရှုမှတ်တဲ့နီတိုက်အောက်ကစာမျက်နှာသွားမယ်အဲ့မှာအာနာရှုနီနော်ဒီဓာရ6ခုမျက်စိစခုရာမျက်စိကြည်တာမှာယူပါအောင်ထင်တယ်ဓာရ6ခုတစ်ခုမှအာယုတစ်ခုထင်လာတဲ့ခါမှာ ုန်းကြီးတို့ဘာဖြစ်လာလဲဆိုနောက်ကဆွဲလမ်းမှုကောင်းတဲ့အာယုံတွေးလိုက်ကိုကနှစ်သက်သဘောကြတယ်ဝိညာဒါတော့ဘာတန်ဟောစင်ခေါ်တယ်မကောင်းတဲ့အာယုံတွေးလိုက်ရင်မနှစ်သက်တဲ့သဘောကြမနှစ်သက်သဘောမကြတဲ့ဒေါသပရိကတန်ဟောစင်ဖြစ်တယ်ဒီလိုဆိုတာပေါ့အဲ့လိုအဲ့ဒီလိုဖြစ်တဲ့ခါကျတော့ဘုရားကဒီမှာရှုမှတ်တန်ဒီဘုန်းကြီးပထမမာသရိပဒံတောက်တန်တိုင်းဖတ်ပြမယ်နော်ဒီမှာရှင်းပြ အဲ့တော့ဓာရနဲ့အာယုံပေါင်းစုံတာဒီကတန်ရုံးစဉ်ဖြစ်မယ်မျက်စိအကြည်တန်းနဲ့အစင်းယူပါရုံပဲဆိုဆိုပါတော့ဗျာအဲ့ဒီအဲ့လိုပေါင်းစုံလာဒီကနောက်ကတန်ရုံးစဉ်ဆိုတာဖြစ်ပေါ်လာနိုင်တယ်မရှုမှတ်တိုင်ဖြစ်မှာပေါ့အဲ့ဒီလိုအခုဘုန်းကြီးရုပ်ကိုကြည်နေကြတယ်ဆိုပါတော့ဘုန်းရုပ်ကိုကြည်နေတာကိုယ်မျက်စိကကောင်းမှဒီအစင်းနဲ့ဘုန်းကြီးရုပ်နဲ့ပေါင်းစုံတိုက်တော့ဆိုတော့ အတန်ပဲဆိုပါအာဒီတန်လေးကကောင်းတာမကောင်းဘူးဟာဒီယောဂသဘောကြစရာမကြစရာဒါမျိုးဖြစ်တော့အဲ့လိုဖြစ်နေရင်ကိုယ့်ရဲ့မျက်စိကိုလည်းတတိနိုင်ငံနဲ့ကြည့်ရမယ်ဒါကိုထွာတော့ပေါ့အတန်ဆိုလည်းနားပေါ့အဲ့ဒါလည်းကြည့်ရပြီးတော့ရှေးကဘုန်းကြီးဆိုတဲ့ယုတ်ကြီးကိုဘုန်းကြီးရဲ့အတန်ကိုဒါကိုလည်းတတိနိုင်ငံနဲ့ရှုကြည့်ရသူကအဲ့လိုဒါကိုဘုရားဗာပြစက္ခုတပဇာနာတိမျက်စိနဲ့အရှင်းယူပါကိုရှုနည်းကိုစဟောပါတယ် အဲ့တော့မျက်စိကိုလည်းညာနဲ့တတိနဲ့ရှုမှတ်ရမယ်ရှေ့ကဘုန်းကြီးဆိုတဲ့ဆင်းအာယုံကိုလည်းညာနဲ့တတိနဲ့ရှုမှတ်ရမယ်ရူပေစပဇာနာတိရင်းစတတုပယံပရိစ္ဆဥပ္ပိစတိတံယောဇနံတင်စပဇာနာတိအဲ့ဒီအစင်းနဲ့ရူပါယုံနှစ်ခုအကြောင်းပြုပြီးတော့ဖြစ်ပေါ်လာတဲ့ဒီအတန်ပေါ်မှာနှစ်သက်ရင်လောဘလောဘတာယုံစေပေါ့ဒီအတန်ပေါ်မှာသဘောမကျရင် ဒေါသတန်ဒီတန်ကိုကြားပြီးတော့မာနတွေဖြစ်လာတယ်သူ့စကားနဲ့သူ့နဲ့စကားပြောနေတာမာနတွေဝင်လာတယ်အဲအဲ့ဒါမျိုးပေါ့ဒါကြတော့မာနတန်လို့ခေါ်တယ်အဲ့ဒီဒေါသနဲ့အောင်ပေါင်းစုံလာပြီးချင်းကြောင့်တန်ရုံးစဉ်တကူကိုဖြစ်လာရင်တဲ့အဲ့ဒီဖြစ်လာတဲ့တန်ရုံးစဉ်ကိုလည်းတတိနဲ့ညာနဲ့ကြည့်ရလောဘတန်ရုံးစဉ်ဖြစ်လာဒေါသတန်ရုံးစဉ်ဖြစ်လာမာနတန်ရုံးစဉ်ဖြစ်လာဒါကိုလည်းတတိနဲ့ညာနဲ့ကြည့်ရမယ်ဒါတော့ ဒါကိုဘုရားကခုနကပြောလေဆိုတော့မိတ်လဲဆို ရင်းစတတုပယံဥပ္ပါရောဟောတိတင်းစပဇာနာတိဖြစ်တဲ့တန်ရောစဉ်ပေါ့လောဘတန်စဉ်လောဘဒေါသတန်ရောစဉ်ဒေါသပေါ့ဒါတွေဒါကိုလည်းသိရမယ်နံပါတ်3ပြီးတော့နံပါတ်4ရကြပါမိတ်လေယထာစနုပ္ပန္နတတန်ရောစနစဟောတိနုပ္ပန္နတဥပ္ပါရောဟောတိတင်းစပဇာနာတိ အဲ့ဒီလိုစောစောကဒီအဒွါရအာရုံနဲ့မပေါင်းခင်တော့ကလေဘုန်းကြီးတို့ဒီလောဘဒေါသဆိုတဲ့တန်ရုံးစဉ်မဖြစ်ဘူးဗျပေါင်းဆောင်လာတဲ့ခါကျတော့တန်ရုံးစဉ်တစ်ခုခုဖြစ်လာတယ်မဖြစ်သေးတဲ့တန်ရုံးစဉ်ဖြစ်လာဘာဖြစ်လို့ဖြစ်လဲဆိုအဲ့မှာကြည့်တယ်နံပါတ်၄မှာအာယုံပေါ်မှာအာယုံနေမမမကနှလုံးသွင်းပြတတိလွတ်တဲ့သဘောပြောတော့ဗျာတတိလွတ်သွားတဲ့ခါကျတော့မဖြစ်ပေါ်စေတဲ့တန်ရုံးစဉ်လောဘဆိုလောဘဖြစ် တခါတည်းလောဘဖြစ်မယ်တခါတည်းဒေါသဖြစ်တခါတည်းမာနဖြစ်တတိလွတ်တာနေပြန်တယ်မာနလည်းဝင်လာနိုင်တယ်ဒေါသလည်းဝင်လာနိုင်တယ်ဘာလို့ဒီပေါ်မှာသွားကန့်ညိလိုက်လောဘဖြစ်မကန့်ညိဒေါသဖြစ်တာမျိုးပေါ့နော် မာနတွေဝင်သွားတာမျိုးအဲ့ဒါတန်စစ်တခုဖြစ်ပေါ်လာအဲ့ဒါဘာကြောင့်ဖြစ်လဲတတိလွတ်သွားတတိလွတ်တတိညာလွတ်သွားတဲ့အတွက်ဖြစ်တာတတိညာလွတ်တာအာယောနိတော်မလီကတော့စဉ္ညာနှလုံးမသွင်းမဲ့နေလိုက်တဲ့သဘောပေါ့အမှုမှမနဲ့နေလိုက်တဲ့သဘော အဲ့ဒီအကြောင်းဖြစ်တဲ့အာယောနိတော်မလတိကာရကိုလည်းတတိနဲ့ညာနဲ့ရှုရမယ်ဟောတတိလွတ်သွားလို့ဒီတန်ရုံးစရာဖြစ်တာပဲအဲ့ဒီအာယောနိတော်မလတိကာရတတိညာလွတ်တဲ့သဘောမျိုးပါဒါကိုလည်းရှုရတကယ်လို့အဲ့ဒီဟာကဒါရနဲ့အာယုံပေါင်းစုံလိုက်တဲ့ခါကျတော့ဒီပုံမှာအညီမှုသုံးဖို့လောဘလောဘတောင်းစဉ်ဒေါသတောင်းစဉ်မာနတောင်းစဉ်ဖြစ်ပြီးဆိုရင်လည်းအဲ့ဒီပုံမှာသိရမယ် တတိလည်းညာနဲ့တီးလိုက်ဒါပေါ်ပြီးပြောက်ပေါ်ပြီးပြောက်ပေါ်ပြီးပြောက်ဆိုဖယ်ရှားပြလိုက်တာဘာဖြစ်လို့ဒီတန်ဆိုပျောက်သွားလဲမေးရင်ယောနိတုံလေးကလည်းတတိနဲ့ညာနဲ့ဆင်ញင်နှလုံးသွင်းတတ်တော့ဒါပျောက်ပါဒါကြောင့်အာယုံပေါ်မှာအာယောနိတုံမှတ်မှတ်ကောင်းကဆင်ញင်နှလုံးသွင်းမှုကြောင့်ဖြစ်ပေါ်လာတဲ့တန်စဉ်တစ်ခုခဏပြပြအကြာပြဖယ်ရှားနိုင်တယ်နော်တတိနဲ့ညာနဲ့ရှုရဒါနံပါတ်5အာယုံပြောတယ်ခုနကဒါက လေးကကြတော့တတိလွတ်ခြင်းကြောင့်မို့ဒီတာယောစရာဖြစ်တယ်ငါးကကြတော့တတိနဲ့ညာနဲ့ရှုတတ်ခြင်းကြောင့်မို့ဒီတာယောစရာဖယ်ရှားနိုင်တဲ့သဘောပြောတာတတိညာရှိနေယောနိတော်မလီကာတာရှိယောနိတော်မလီကာတာရှိဒီတာယောစရာဖယ်ထုတ်နိုင်တာပေါ့ဒါကိုပြောပါတတိညာလွတ်သွားရင်တော့ဟိုဘက်ကအပေါ်ကလေးလာမယ်တတိညာရှိနေတော့ဟောကနံပါတ်5ရှုခွင့်ရှုခွက်ကပေါ်လာနိုင်မယ်နော်နံပါတ်6 နံပါတ်6ဒီဖရာပြောတယ်ဒီလိုတန်ရောစဉ်တွေပယ်နောက်ခါမှမဖြစ်ပေါ်နိုင်ခြင်းအကြောင်းဖြစ်တဲ့ယောနိတော်မလေးကဒီဟာလဲဆင်ញံနှလုံးသွင်းရမယ်ဒီနည်းအမြမက်လို့လည်းပြောပါဒါမဲ့လို့ဒီဟာတော့သောတာပန်ဖြစ်တဲ့ပုဂ္ဂိုလ်၊သာဂံဖြစ်တဲ့ပုဂ္ဂိုလ်၊နာဂံ၊ယန္တာဖြစ်တဲ့ပုဂ္ဂိုလ်များမှာဖြစ်ပေါ်နိုင်ခြင်းအကြောင်းဖြစ်တဲ့သောတာပတိမေတ္တာမိတ်တာမန် မဲ့ညာဖုံညာမရသေးတဲ့ပုံကတော့နောက်ခါကျရင်ဒီမဲ့ညာဖုံညာဖြစ်ပေါ်လာဒီတာယုံစရာအကျွေးမဲ့ပဲနိုင်တာပါလားဆိုတာတုတ္တမယညာစေတမယညာနဲ့သိနိုင်တော့ဗောဗျာသူက6ချက်ရှုခိုင်းတယ်နော်အဲ့ဒါလေးကြာကြာနာနာမှတ်ထားဖို့ကိုမျက်စိမျက်စိနဲ့အစင်းယူပါမယ်ပြောကြအောင်ကိုမျက်စိလည်းရှုနိုင်တယ်ရှေ့ကအစင်းယူပါအောင်လည်းရှုနေအစင်းနဲ့မျက်စိနဲ့ပေါင်းဆိုလာခြင်းကြောင့်ဖြစ်ပေါ်လာတဲ့တာယုံစင်တစ်ခုပေါ့ဒီတန်ကို အဲဒီအဆင်းကိုသဘောကျတယ်ဆိုလောဘတန်ရုံစင်သဘောမကျတော့ဒီငါ့ကိုလည်းညာနဲ့စူးစမ်းရှုရမယ်နော်အဲဒီနှစ်ခုကြောင့်ပေါ့ဒီတန်ရုံစင်ဘာကြောင့်ဖြစ်တယ်လဲတတိညာလို့လို့အဲတော့အာယောနိတော်မဏိကာရကိုလည်းရှုအောင်ဒီတန်ရုံစင်ဘာလို့ရှက်သွားလဲပြတ်သွားလဲတတိညာနဲ့ဆင်ញံနှလုံးသွင်းတာလို့ဒါရနောက်မှဒါတွေကဘယ်တော့မှလုံးဝပြတ်သွားတယ်မညာဖို့မရမှပြတ်သွားတယ်အောက်ကိုနည်းနည်းဆွဲကြည့်မယ်အောက်ကကျတော့ဘာပြောထားလဲဆိုတော့ ဒီပယ်မဲ့မှာဘာတာရောစီနဲ့ပယ်တယ်ဆိုတာမဆုအပေါ်တင်လိုက်ကိုရှိအဲ့မှာမှတ်ချက်အဲ့မှာသောတာပန်ခုနဒါလေးနည်းနည်းကြိုပြောတော့ပဲသောတာပန်ဆိုရင်တော့သူကတော့ဒိဋ္ဌိနဲ့ဝိသေကိစ္စပယ်တယ်ဆိုခုနက သောတာပန်ပုဂ္ဂိုလ်ဆိုရင်ဒိဋ္ဌိသီလပရပရမသီလပရပရမတဆိုတော့တရားကိုရောက်တော့ဒိဋ္ဌိပဲဝိသေကိစ္စဝိသေသူတကယ်တော့အများသိတာတော့ဒိဋ္ဌိဝိသေကိစ္စပယ်တယ်လို့တောင်းတယ် ဒီမှာအိတ်တာမေဆီယာလည်းပယ်တယ်ပေါ့ဗျာဘုန်းကြီးတို့တက္ကပညာတုတ်တို့ဘာတို့ထောင်းတရားမင်းကြီးကအဲ့ဒီတုံနာပြပြတော့မတော်တော့ပါဖြတ်သွားတော့ဘာကြောင့်မို့ဒီမှာသူကစိတ်မချမ်းသာဖြစ်လေဘာညာပေါ့လေလူတွေကငြိမ်းချမ်းနေခြင်းဒါဘာကြောင့်မဖြစ်အိတ်တာမေဆီယာအကြောင်းအဲ့လိုဖြေသွားဖေရအဲ့တော့တောတော်မှာပုဂ္ဂိုလ်ဟာဒိဋ္ဌိသီလပရပရမန္တဝိသိကိတအိသမေစရိယ အဲတော့ကိုကကိုသောတာပန်ထင်တဲ့ပုဂ္ဂိုလ်ဒီဟာတွေနဲ့လည်းသုံးသလို့ရတယ်ဗျအိတ္တမစ္စည်းရနော်အိတ္တမစ္စည်းကိုယ်တဏ္ဍမအိတ္တမစ္စည်းဖြစ်နေသေးရင်တော့သောတာပန်မဖြစ်သေးဘူးဗျဒါတွေကိုသောတာပန်ပုဂ္ဂိုလ်ကသမုတ်စီရာပန်းဆိုလုံးဝပယ်ရှားလိုက်တာဒါတွေကိုခုနကနောင်မဖြစ်ပေါ်လာရင်အကြောင်းကြောင့်သောတာပန်ဖြစ်မှဒီသောတာပတိမေနဲ့ပယ်နိုင်တယ်ဆိုတော့သိနိုင်တယ်ဟောသောတာပတိမေရသွားလို့ဒါပယ်နိုင်တာပဲဒါသောတာပန်ပုဂ္ဂိုလ်မှ စရုတ်ထအဲ6ခုမြောက်ရှုခွင့်ကတိကျရှုနိုင်တယ်သောတာပတ္တိမေနောက်မှဒီဒိဋ္ဌိဝိဒိဋ္ဌိကဒိဋ္ဌိတာယုံစရာဘယ်ချိန်မှမဖြစ်တော့လဲလုံးဝမဖြစ်တော့သောတာပတ္တိမေရမှာနော်သီလပရပရမတတာယုံစီဝိသိကိတတာယုံစီသုံးပါအေတာတာမေစီယတာယုံစီဒီတာယုံကဘယ်ချိန်မှတော့မဖြစ်တော့လဲလုံးဝမြတ်သောတာပတ္တိမေရမှာဖြစ်တော့ဘူးဒီလိုညာနဲ့ဆင်ញင်ပြီးတော့ရှုရမှာ အဲတမန်ပုဂ္ဂိုလ်များတော့မဉ္ဇဉ်ဖုန်ညာမြာသေးပုဂ္ဂိုလ်သုတမြညာစီရမြညာဖြင့်ရှုနိုင်တယ်ဒီလိုမှတ်ထားမယ်နော်။နောက်တရားကံပုဂ္ဂိုလ်ကြတော့ယုံရင်ကြံထမ်းတဲ့ကာမရာဂနဲ့ပရိကတောင်းတယ်။တရားကံဖြစ်သွားရင်လည်းဒီကာမရာဂဆိုတာအာယုန်နေနဲ့ပတ်သက်အာယုန်၅ပါးနဲ့ပတ်သက်ပြီးတော့ထင်ရှားရှားဖြစ်တာပေါ့ဗျာ။ကြဉ္ဉံထဏအစားတော့အလွန်ကျူးစားတာမျိုး အတန်ဆိုလည်းလွန်ကျူးကြိုက်တာမျိုးအနံ့ဆိုလည်းစားစရာအတွေ့အထိအလွန်ကျူးကြိုက်တာမျိုးထင်ရှားသိတာတော့ပရိကသဒေါသဆိုတဲ့ထင်ရှားရှားဖြစ်တာမျိုးပေါ့တိတ်မွေးတဲ့ဒေါသမဟုတ်တာတဂရံပုဂ္ဂိုလ်ကြတော့ဒီကြမ်းထမ်းနေတဲ့ကာမရာကလို့ကြမ်းကြမ်းထမ်းထမ်းမြည်တဲ့ပရိကသံစဉ်နှစ်ပါးကိုလုံးဝပယ်တယ်ဒါတော့သရဂိုင်းမဲ့ရတာသူသိနိုင်တယ်အနာဂမ်မုတ်ကိုကြတိမ်မွေ့နူးညံ့တဲ့ကာမရာက ပရိကတန်ဦးစေနော်ပရိကဒေါသကတော့လုံးဝပယ်တာပေါ့ဗျာလောဘမှာကာမရာဂရူပရာဂအရူပရာဂရှိတယ်ကာမရာဂကြတော့လုံးဝပယ်လိုက်တယ်ဒါပေမဲ့ तू ကဘာကြံလဲဆိုရူပရာဂအရူပရာဂကြံနေတယ်အဲ့တော့နာဂံပုဂ္ဂိုလ်ကသိမွေးနူးညံ့တဲ့ကာမရာဂပယ်မဲ့ပရိကတန်ဦးစေလုံးဝပယ်တယ်ဟောနာဂံပုဂ္ဂိုလ်ကတောင်းသိတယ်နော်ဒီကာမရာဂသိမ့်ဝိနုညံ့တဲ့ကာမရာဂနဲ့ပရိကတောင်းစီအနာဂိမ့်မဲ့နဲ့ လုံးဝမဖြစ်အောင်ပယ်နိုင်မှာလားဆိုဒါသူသိတယ်ဒါလည်းရှုမှမပြောတယ်ယဟန္တာပုဂ္ဂိုလ်မှာရူပရာဂတန်ရောစဉ်အရူပရာဂတန်ရောစဉ်ဘဝရာဂတန်ရောစဉ်မာနတန်ရောစဉ်ဥဒိစ္စဝိစ္စတန်ရောစဉ်တွေကိုလုံးဝပယ်အဲ့ဒါတော့ဓာတမနိုင်သိနိုင်တယ်အဲဘုန်းကြီးတို့ယဟန္တာမဖြစ်သေးတဲ့ဘုရုရှင်များကြတော့မရသေးမတရားမရသေးဘူးဗျမရသေးတဲ့ခါကျသူတို့လိုတိတိကျကျမဆင်ញင်နိုင်ဘူး တုဒ္ဓမယညာစေတမယညာနဲ့ပဲခုနလေးကဆင်ញင်ဖို့ပဲအဲ့ဒီတော့မဆင်ញင်တယ်လည်းကိစ္စမရှိပါဘူးခွန်ကြီးတော့မသိဖို့လိုလဲဆိုတော့ဒီမြင်သိစိတ်နဲ့ရူပါယုံပေါင်းစုံတိုက်တိုက်ဆိုင်မိလားတကဒီမြင်သိစိတ်လည်းမှတ်နိုင်ဖို့ရည်ကြီးအဲခုနကစခုမြကိုရမျက်စိကြည့်လေးမှတ်နိုင်ဖို့ရည်ကြီးတယ်ရှေ့ကရူပါယုံမှတ်နိုင်အဲ့နှစ်ခုပေါင်းစုံရင်ကြောင့်ဖြစ်လာတဲ့တာဝန်စဉ်တစ်ခုခုဒါမှတ်နိုင်မှာတတိလွတ်နေအဲ့ဒီတာဝန်စဉ်ဖြစ်မဲ့တတိမလွတ်ရင် မှတ်နိုင်မဖြစ်ဘူးပေါ့ဗျာအဲ့ဒါအကြောင်းတွေမှတ်ပြီးသားဖြစ်သွားမှာပဲအောက်မှာဆောင်းဖို့လေးမှတ်ထားမယ်အဘောဟာတွေပြန်ပြီးတော့သောတာပန်တရားကံဖြစ်တာလေးတွေကိုအချင်းချုပ်ရေးတာပါနည်းနည်းလေးပေါ်ဆွဲတင်လိုက်ဒိဋ္ဌိဒိဋ္ဌိဒီဝီတိဤမစ္စရိကင်းဤသောတာပန်တော့ဘောဟာအတိပ္ပယ်ချုံပြန်ရေးတာပဲဘောဟာနောက်အောက်နည်းနည်းချလာဟိုသောတာပန်ဟာကိုပြန်ရေးတာသောတာပန်တရားကအဲ့မှာကြည့်လိုက်သောတာပန်ဟာနဲ့အတူတူအဲ့ဒီနှစ်ခုပေါင်းစပ်ကြည့်လိုက် သောတာပန်ဒိဋ္ဌိပဲတယ်ဟူစီဟူစီကိစ္စပဲတယ်သီလပရပရမတပဲတယ်ဣတရိယပဲတယ်ဣတ္တာပဲတယ်မစ္စိယပဲတယ်အဲ့ဒါဆောင်းမိုးကြီးတာဒီဝီတီမစ္စရိကိဉ္သောတာပန်ဒါသောတာပန်ပဲတယ်တာယောစဉ်တရားတွေပေါ့သရဂံကြကျန္တံကာမပရိကကိမ္ဘာသရဂံသရဂံမြတ်ကပဲတယ်အနာဂံကြတိမ်ဝိနကာမရဂံနဲ့ပရိကဒါပဲတယ် သိမ်ဝေကာမပရိကကိမနာကံယန္နာကြရူပအရူပရူပရာကအရူပရာကဥဒိစ္စတန်ရောစဉ်ဘဝတန်ရောစဉ်မာနတန်ရောဝိဇံဓာတွေကိုယန္နာရမှာပယ်တယ်။နက်ဖြံမှာဘုန်းကြီးတို့ရှုမှတ်ပုံလေးကိုတုတ်တန်လေးတစ်ခုအကြောင်းပြုပြီးဆက်ဟောကြမယ်နော်။ဒီကနေ့တော့ဒီလောက်နဲ့တော်ကြအောင်ဒီနေ့ဟောပြောဆုံးဆုံးပါတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဉ္ဇဏ်ဘုံဉာဏ်နိဗ္ဗာန်ကိုရလွယ် ရောက်လွယ်နိုင်ကြတဲ့ပုံကုန်များဖြစ်ကြပါစေ။